ဒီနေ့2021ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညနေသဘောတရားရေးအပိုင်းပြိမာတာသင်္ဃာကျမ်းခန်းကိုကမ္မထံပိုင်းကို သင်ယူလေ့လာကျင့်သုံးခြင်းပိုင်း6ပေါ့ဗျာဒီနေ့သင်ဖို့ရတော့တေအာတုဘနဲ့ပတ်သက်တဲ့တုတ်တွေပေါ့ဗျာအာတုဘတုတ်တို့ဝိထာရတုတ်တို့နော်တေအာတုဘရှုရင်းနဲ့ နမိတ်ထင်ပုံတွေဝိသုဒ္ဓိနဲ့ဝိသုဒ္ဓိမဲ့မာတိကာပေါ့ဗျာအဲဒီကလာတာလေးပြောဖို့အစီအစဉ်ပါပရမဆုံးခွေးတို့ကဘုရားဟောထားတဲ့အတုပ၉မျိုးသိညိုပြီးတော့မှထမှလာတဲ့အတုပဒီအတုပ10မျိုးပေါ့အဲ့ဒါတွေပရမအရင် လေးလာထားเนาะသိညိုမှာပြောတဲ့အတိုင်းပြီးမှမှ သင်ញပထမတသင်္ကမပြောပထမသိအောင်လေ့လာစာပေလေ့လာပြီးမှလက်တွေ့ပိုင်းသွားတို့ကြဒီလိုအများကြီးတွေ့ဘူးလေဗျတချို့ကကျင့်တော်ကျင့်တယ်အာစီယဝါဒနဲ့ပြီးသွားတယ်အများကြီးကိုဆရာသမားစနစ်တကျသင်ပေးတော့ပြဿနာမရှိဘူးဗျကောင်းတာတော့ကိုကိုတိုင်းဒီဗိဓမာထသင်္ဃာတွေမှာတရားလေးလာတာလေးလာပြီးမှ ကျင့်စဉ်တွေကိုတွားရင်တော့စနေကြပို့ပြီးဖြစ်တာပေါ့ဗျာပို့ပြီးတော့လည်းအထူရတော့ကောင်းတော့အဲ့လိုမှမဟုတ်ပဲနဲ့ဆိုရင်တော်တော်လေးအခက်ခဲတွေကြုံနိုင်တော့ပြီးတော့လေဒီကိုလုံးနေနီးရမှားသလားမှန်သလားလေဝေဖန်သုံးသပ်ဖို့ခက်တာပေါ့လေဘာဖြစ်လို့ကိုယ်မှာပါဒီကမ္မတာအသိဉာဏ်တွေကဘာမှမရှိတော့တော့တင်ထားနိုင်တော့ကောင်းတော့ပေါ့ဘယ်ရမစို့ဘယ်ပညာမစို့တင်ထားရင်ကောင်းတော့ပေါ့ အဲမနေ့တုန်းကဘုန်းကြီးတို့ပြောခဲ့တာကစာသဘောတွေဟိုအဓိကထားပြောကြတယ်ပေါ့နောက်အလုပ်သဘောလည်းပါပါတယ်။နောက်ဒီနေ့အလုပ်သဘောပြောရရင်တော့အဲ့ဒီသူတို့စာသဘောပြောတဲ့နေရာမှာတော့သူကဟိုအတုဝကမ္မထာရှုလို့ရင်ငါဒီတော့မှစာပေရပြောအရင်ဘုန်းကြီးပြောပြပါမယ်။သူကဘာတွေဘာတွေလိုအပ်ချက်ရှိတယ်ဆိုတာမျိုးတွေသူကပြောသွားတယ်။ အဲဒီကမ္မထာနေရှုမှတ်တော့မယ်ဆိုရင်ဘာတွေဘာတွေသိထားမယ်ဒါတွေပြောတယ်ပေါ့ဗျာနော်တကယ်လို့အတုကကမ္မထာနေဒါစာပေရတော့ပြောရတော့တကယ်တကယ်ကြတော့အရင်ခင်းနဲ့ဘုန်းကြီးတို့ဒီဘက်ခင်းမတူတာတွေလည်းရှိတော့အရင်တော့ကအချိန်တွေမျိုးနဲ့ခုအချိန်တွေမျိုးမဟုတ်အဲ့လိုမျိုးလည်းသိထားမယ်ဒီဘက်မှာတော့စာပေမှာတော့ဘာပြောလဲဆိုအတုကကမ္မထာပွားမဲ့ပုဂ္ဂိုလ်များဟာ သူကဝိသဘာကလိမ်မတူတဲ့အလောင်းကောင်ကိုမပွားရဘူးလို့ဒီလိုပါပါတယ်။ဘာဖြစ်လို့လဲဆိုတော့လိမ်မတူတဲ့လောင်းကောင်သွားပွားမယ်ဆိုရင်တေကာဗီဇာလောလောလတ်လတ်အလောင်းကောင်ပုတ်ဆိုရင်တော့ဟိုတင်းတင်းတဲတဲ့အနေနဲ့ထင်းလာတာလို့အဲ့ဒါကြောင့်မို့အဲ့ဒီလိုကိုယ်စိတ်ထဲမှာတင်းတင်းတဲ့အနေနဲ့မြင်ရင်နှစ်သက်ဖွယ်ရအနေနဲ့မြင်ရင်ကိုယ့်ရဲ့အကျင့်တွေပျက်စီးသွားနိုင်တယ်အန္တရာယ်ဖြစ်နိုင်တယ်။ နောက်ဆုံးရုပ်မြက်ရှင်မြက်ဖြစ်နေတဲ့အတိုင်းပေါ့ပေါ့ဒီအမျိုးသမီးခန္ဓာကိုယ်တို့မျိုးသားတွေဆွဲဆောင်နိုင်တယ်အမျိုးသားတွေခန္ဓာကိုယ်တို့ဆိုလည်းအမျိုးသမီးဆွဲဆောင်နိုင်တယ်အဲ့ဒီလိုဖြစ်တဲ့အတွက်ယောက်ျားယောက်ျားချင်းချင်းပေါ့အတုပါလောမိမမိမချင်းချင်းဒီလိုပွားတဲ့နေဒီလိုစာပေများလို့အဲ့လိုပြောသွားတယ်ပေါ့နောက်တစ်ခုကျတော့ဘာရွေးရပြန်လဲဆိုတော့ ။ဘာရွေးရလဲဆိုတော့ဘုန်းကြီးတို့အတုဝထိုင်တဲ့နေရာမှာပေါ့နော်ဘုန်းကြီးတို့ထိုင်ကြတာတော့များသောအားဖြင့်တော့ဘာလို့ဘယ်လို ထိုင်လဲရှုမှတ်လဲဆိုပထမတော့ဘုန်းကြီးတို့ခုထိုင်နေနေပြောမယ်နော်ဘုန်းကြီးတို့ထိုင်နေနေပထမတော့ဘာလို့ရလဲဆိုတော့ မနေ့ကပြောသလိုပေါ့လေဒီသင်္ချိုင်းမသွားခင်နေရာတွေချိုးပြင်ထားတာရှိတယ်သင်္ချိုင်းအဝင်ဝမှာချက်ချင်းဝင်ဝင်နဲ့မေတ္တာပို့တယ်မေတ္တာရက်ခံတယ်ပြီးတော့အတွင်းနဲ့ဝင်တယ်ဒီတော့ယူအထဲထဲဝင်တဲ့ခါမှာတော့လောက်ကြတဲ့နေရာနှစ်နည်းရှိတယ်ပေါ့နော်ချို့ဆရာတော်များကတော့နောက်ပိုင်းမှာအဲပြီးသွားမှဒီတွေကပုံကိုယ်တွေကိုပေးရွတ်တာတရားဟောတာလုပ်တယ်ဘုန်းကြီးတို့ကြိုက်တာတော့ရောက်ရောက်ချင်းသင်္ချိုင်းရမှာ အဲဒီမှာရှင်းလင်းပေါ့ရှင်းလင်းပြီးတော့အင်းသူတို့ပေးပတ်ဝန်းကျင်ပုံကိုယ်တွေများသောအားဖြင့်တင်းကြိုင်းမှာဆိုလို့ချင်းတော့အောက်တန်းစားပုံကိုယ်တွေများသောအားဖြင့်ရှိတတ်ပါတယ်အထက်တန်းစားပုံကိုယ်တွေလာဖို့အတွက်တင်းကြိုင်းစရာတန်ရှင်းရင်လောက်တာတို့အမွေနန္တာတွေဘာတွေဖြန်းတာတွေဘာတွေလောက်ကြပါတယ်အမွေနန္တာတွေထုံးတာအဲ့ဒါဆိုရင်တော့ထက်တန်းစားနတ်တွေလာဖို့ရည်ရွယ်ပါတယ်အဲ့လိုလောက်ပြီးမှဘုန်းကြီးဘယ်နှပါသွား ဟိုတပါးလေးမသွားရအောင်နော်မကြွညင်သေးနော်ကြွညင်မကြွညင်သေးကြောက်တတ်ရင်ကိစ္စမျိုးဘယ်နှမသွားသွားတတ်မှတ်ချက်မရှိဘူးမကြောက်တရတဲ့နဲ့မကြွညင်သေးပဲနဲ့သွားရင်တော့ဒီကပြဒနာအများကြီးရှိတော့ပေါ့ယူတာတွေပါဖြစ်နိုင်တော့နော်ဒါကြောင့်တော့တင်ညာတွေပါလေမကျင့်တန်ယူတတ်တယ်နော်ဘာလဲကြောက်လွန်သွားတော့ပြီးတော့ဘာလို့ ਆ လဲဆိုတော့ဒီဘုန်းကြီးတို့လုံနေရတော့ တင်ញံစရာတန်ရှင်းလို့ရေမွေးတွေပါတွေဖြန်းမွေးတယ်ရင်ပါတွေပတ်ပတ်လဲထွန်းပြီးမှဘုန်းကြီးတွေတိုင်မြင်ရတော့ဘာပြေရုပ်မလဲအဲ့မှာလဲဖိတ်ပြီးတော့ရုပ်ပေးလာကြတို့ဒီမှာသင်တို့အတွက်ဘာတွေညာတွေရုပ်ပေးမယ်လာနာကြဒီလိုဖိတ်ရဖိတ်တဲ့ဖိတ်ပြီးမှရုပ်ပြီးတော့ပြီးတော့မတားမျှပေးဝေးမျှပေးဝေးပြီးမှကိုကအဲ့ဒီမှာဘာဘယ်ကိုသွားလဲရှုမှတ်တဲ့နေရာတွေကိုသွားတယ်ရှုမှတ်တဲ့နေရာမှာတော့ နေရာမျိုးစုံပေါ့လေဘုန်းကြီးသင်္ချိုင်းတွေတော်တော်များများရောက်ခုပါတယ်တချို့ကကျင်းတွေနဲ့မြုပ်တာတွေကြက်တချို့ကြလည်းဂူတွေများတယ်ချို့ကြဂူရောကျင်းရောရှိတာပေါ့နော်အဲဒီတော့ဘုန်းကြီးတို့ရှုနေရတော့ပထမဆုံးမြေမြုပ်တဲ့ကျင်းဘေးကိုစထိုင်ပြီးရှုတယ်ပေါ့အခုရှုနေရတော့ခြေလုံးကတော့ဒီမှာတော့ ဟုတ်လားအလောင်းကောင်တွေမြင်ရတာကိုရှင်းရှင်းလုံးကတော့တင်းညံကိုဆွဲပြက်တာဒါကြောင့်သူကမျိုးသမီးလောင်းကိုမျိုးသမီးဟိုမျိုးသားမရှိဘူးမျိုးသားလောင်းကိုမျိုးသားမျိုးသမီးမရှိဒီမှာတတ်မှတ်ချက်တွေမြင်မြုပ်မြည်တဲ့ကြုံတာဘယ်မှမျိုးသမီးမျိုးသားလောင်းကိုမရွေးချယ်နိုင်မြင်လည်းမမြင်အောင် အတော်ရှားပါတယ်တကယ်လို့တွေ့ကျင်တော့မှဒီကြိုးចောင်းကြထားမှပဲတွေ့ရတော်တော်နည်းပါတယ်တွေ့ရအဲတော့အဲ့ဒီမှာရှုတဲ့အခါ ကျင်းပေးရှုတယ်ဆိုကျင်းပေးရှိတဲ့ကသို့မဟုတ်အလောင်းလောလောလိုက်ကြည့်ပေါ့ဗျာဒီထဲမှာသူတို့ညွန်ပြတာတော့မြေကြီးကမမြုပ်ဖဲနဲ့ထားတဲ့အလောင်းဆိုလေတိုက်တဲ့ဘက်ကထိုင်ရတယ်လေအောက်ကမထိုင်အောင်လေအောက်ထိုင်တော့နန့်တော့ပေါ့อืมလေဘက်ကလေတိုက်တဲ့ဘက်ကတန်တွားအေးမှာတော့ချင်းတန်ခေါင်းရင်ထိုင်တော့ညွန့်တော့ပေါ့တကယ်လို့ဟိုချင်းရင်တော့ခေါင်းရင်ဆိုတကူလုံးလုံးချူလို့မရဘူးအလေကောင်လောက်ကထိုင်ဆိုဒါမျိုးတွေလည်းပြောတယ်ပေါ့ ဒါကတော့ဟိုရှေးခေတ်ပေါ့ဗျာဒီဘက်ခေတ်မှာတော့အတူအလောင်းကောင်တွေးဖို့ရတော်တော်လေးခက်ပါဒါကြောင့်မို့ခုနကမြေမြုပ်ထားမယ်ပြီးတော့ကူသွင်းထားမယ်သုံးဖို့ကူထဲမှာအယိုးတွေထည့်ထားမယ်မျိုးစုံပေါ့အဲဘုန်းကြီးတို့ထိုင်နေရတော့ဘယ်လိုလဲဆိုဒီမြုပ်ထားတဲ့ကျင်းမျိုးကိုစထိုင်ရတယ်ထိုင်တဲ့ခါမှာကြိုက်တဲ့နေရာထိုင်ဖို့ခေါင်းရင်းချင်းမြုပ်ထားတာပဲမြုပ်ထားတော့ဒီအနန္တကမရှိပါဘူး ဒါပေမဲ့တကူတတိထားဖို့ရအောင်ပြောရတယ်ပေါ့လေဒီဖြစ်ဒီခေတ်ကာလလို့ကြတော့ဒီရှုမှတ်တဲ့ခါကျတော့ဒီဘုန်းကြီးတို့ကဘယ်လိုတော့ရှုကြလဲဆိုဒီလောလလဒီနေ့တကြိုတဲ့သူဒီနေ့မြင်တော့ရဒေတာရောများသောမြင်မြောက်တာများပါတယ်ဘုန်းကြီးတို့ညာမှာဆိုရင်ဘုန်းကြီးတွေရဲ့မေတော်တို့ဘုန်းကြီးတွေဘုန်းကြီးတွေမေတော်ခမီးတော်ရံမေတော်ခမီးတော်อืม ဘုန်းကြီးတွေဒီလောက်ပဲမိတဲ့ကြုံတာများများတော့မြေမြုပ်တာများအဲ့ဒီလိုမြေမြုပ်တဲ့ဟာတွေကိုရှုရတာများတယ်ရှုပြီးဆိုရင်မြေမြုပ်ခါစားမှာဆိုရင်ဒီအလောင်းကောင်ပုဂ္ဂိုလ်အဲ့မှာရှုတဲ့နေရာတတိထားတယ်နော်ဒါကတော့ဒါကြောင့်မို့ဆရာပါတယ်အဖော်ပါတယ်ပြောမြေမြုပ်ခါစားဆိုဒီအလောင်းကောင်ပုဂ္ဂိုလ်ဘုန်းကြီးတို့မြေကျွတ်တို့မြေဘုတ်ဘလူးတို့ငရှင်းတို့မွေတို့အစားတယ် ကိုရှုနေတဲ့အချိန်မှာဒီခေါင်းထဲမှာစားနေတဲ့အတန်တွေကြာတတ်တယ်။အာအတန်တွေသူတို့ကလှုပ်စားကြလှုပ်စားတော့အဲ့တော့တဲရဲ၆တဲ့တရားတဲရဲ၆တာမဟုတ်ဘူး။အဲအဲ့ဒါတွေသိဖို့လိုတယ်ဒီတဘာဝတွေ။ဒါကြောင့်မို့ဆရာလိုတယ်။ကိုကဆရာမပါဘူးနဲ့သွားရှုလို့ဟောတဲရဲ၆တဲ့တင်ပြေးရောအဲ့ဒါမှလန့်ဖြတ်ပေးမှာ။တဲရဲ၆လို့သေးတာမို့ကိုကကိုလန့်ဖြတ်သေးတယ်။အဲ့ဒါမျိုးလည်းကြုံရတယ်။အဲ့ဒါကြောင့်မို့ ခေါင်းသည်မြုပ်သွားပြီဆိုဒီနေ့မှလောလလမြုပ်ပြီဆိုရင်အဲ့ဒါအတွေ့အကြုံရှိတဲ့ပုံကိုယ်တွေပြောဒါတော့သူတို့မှားသေးတာဒီညဆိုဒီဟာဒီလိုဒီလိုတွေ့တတ်ပါတယ်ဒါသတိထားအဲ့ဒီမှာသတိထားဖို့ရာကတုတ်တန်တို့သင်္ချန်တို့သွားရင် များသောအားဖြင့်ဘုန်းကြီးတို့လူမျိုးပေါ့လေဘုန်းကြီးတို့လည်းငငယ်ရဒီတိုင်းမှာတန်ဖိုးတွေရွတ်တယ်လေချက်ကြောက်လိုက်တန်ဖိုးတွေရွတ်တာဒီနေ့တော့နှမကြီးသူမြေးလေးကိုဘုန်းကြီးတို့ရှေ့တန်ဖိုးတွေရွတ်ခိုင်းလို့ရွတ်ပြ အဲအဲ့ဒီတန်ဖို့တွေဘာတွေကတော့ဘုန်းကြီးတို့တိတ်မကြိုက်ဘူးဒီတော်တဲ့တောင်းတဲ့သွားတဲ့ပုဂ္ဂိုလ်မရွတ်စစ်ခြင်းတကယ်ကြောက်လိုက်မေတ္တာတုတ်ရုံပဲမေတ္တာပို့မယ်ခန္ဓာတုတ်တာပဲလောက်ရသူ့နေရာသွားရင်ဝိသုရိမကတိကြပြောသွားတယ်အဲသင်္ချိုင်းတို့ တော်တဲ့တော်သူ့နေရာသွားသူ့တွေ့မှာပဲအဲ့တော့သူ့ကိုမောင်းထုတ်လို့မရဘူးမောင်းမထုတ်ရဘူးဒါပြောတယ်အဲ့တော့ဘယ်လိုလုပ်ရမလဲဆိုခုနကဘုန်းကြီးတို့မြေမြုပ်မြေမြုပ်ထားတဲ့ခေါင်းနေရာတွေကခုနလှုပ်ရှားကြတယ်ဆိုတော့အဲ့ခေါင်းတွေ လူဆိုင်မှာကြောက်ပြီးတန်ဖိုးတွေမယွန်းနဲ့ယွန်းရတာကိုဒုက္ခပေးလိုက်တယ်ဥပမာပေးရင်တော့ခွေးတစ်ကောင်စားနာသွားမောင်းသူကကြိုက်မှာသူစားတော့မောင်းတာဒီတိုင်းပဲသူတို့စားနာကြီးကိုကသွားမောင်းနေသူတို့ကကိုဒုက္ခပေးလိုက်တယ်ဒါနဲ့ပတ်သက်ဘုန်းကြီးဆရာတော်တစ်ပါးကိုမေးခဲ့ဥပါတယ်သူလည်းငငယ်ရကျင့်တယ်ကြီးတဲ့ခါကျဆရာတော်ကြီးတွေတော်တော်များများငယ်တော့ကလည်းကျင့်နိုင်တာပေါ့ဗျကြီးတဲ့ခါကျတော့ဟိုဂျမားရေးရနဲ့ဘာနဲ့မသွားနိုင်ကြတော့ဆရာတော်ကြီးကမိန်ခဲ့ဘူးလေဘုန်းကြီးသူချင်းက သူကနိနာသွားပြီးတော့သူနီးတွေလည်းများများခံမှုပါတယ်မေးတော့သူကဘာပြောလဲသူကတော့ဟောတယ်ဘာခက်ခဲမှမတွေ့ခဲ့ဘူးတဲ့သူအတိဖုံကြီးတစ်ပါးပေါ့သူကတွေဒီပရိက္ခဏီမလောက်တာလည်းပါမယ်သုံးမဟုတ်တားငါးတွေစားမိတာလည်းပါနိုင်တယ်ခုနလိုအောက်ကနေတွေ့လာတဲ့အရာတွေမှာသူကမောင်းထုတ်တာလည်းပါနိုင်တယ်ပေါ့ကြောင်မျိုးဆို အဲ့တော့ဟိုကဘာဖြစ်လဲဆိုသူတို့မောင်းထုတ်တော့ဟိုကတရေကခဲနဲ့ထူတော့ခေါင်းပေါက်ပြီးပြန်ပြေးလာဘုန်းကြီးတင်ရင်ချင်းနဲ့ဘုန်းကြီးကိုကအလိုမျိုးဖြစ်တာတွေရှိသေးတယ်သူတို့ကလည်းသူတို့ဘက်ကလည်းနိုင်နေရတယ်ရှိတယ်အဲ့ဒါသတိထားနော် နောက်တစ်ခုတစ်ခါဘာကြုံဘူးလဲဆိုဘုန်းကြီးဆရာတော်ကဘုန်းကြီးကိုသုတ်တန်ဒူတင်ကိုကြောက်တောင်းမှသင်ပေးတယ်အဲ့တော့ဒုတိယကျင်းဘုန်းကြီးနီးတွေလျှောက်လက်ခံတယ် ကျန်တဲ့သုံးသဒူတင်တွေကိုရခိုင်ဘက်မရေတောင်ဘက်မှာသင်ပေးတယ်အဲ့တော့ကတော့စိတ်ကတန်းတာပေါ့ဘုန်းကြီးဒီကနေတော်တော်လောက်တာပါစိတ်ကတန်းနေတဲ့ချိန်မှလေးဆရာတော်ရှောင်းတယ်ဆရာတော်လို့ဒီရွာလည်းတုတ်တန်ရှိတာပဲဘာဖြစ်လို့ဒီရွာတုတ်တန်တရားတုတ်တန်တူတွေမပြလဲသူကတော့ရှင်းရှင်းလေးပါပဲတူတူလေးပါမိန်တာဗာမိန်ဘုန်းကြီးတဲ့လူတွေကြိုင်းဟိုကောင်တွေလည်းကြမ်းတယ်ဆိုတော့ဒါနဲ့ဘုန်းကြီးလည်းမသွားရတော့ အဲ့နာအဲ့နာရွာတငါပင်လယ်တငါလောက်ကြတာဟုတ်စူးညံတိုင်းမနဲ့ဆိုဆက်လေနဲ့၅ဘန်းထွက်သွားအဲအဲ့ဒီလိုပေါ့ခက်ကြမ်းကြမ်းသမားတွေများတာဟုတ်တငါလောက်တဲ့လူတွေဆိုတော့အဲ့လိုအဲ့လိုခက်ကြမ်းသမားတွေတေတော့လေဟိုကောင်းနေလဲကြမ်းတယ်ဆိုမသွားရဲဘူးဒါပေမဲ့ဘုန်းကြီးနောက်ပိုင်းရခိုင်ကမ်းရိုးတဲ့ဒီဟိုဘောလေဒဝဲကမ်းရိုးတန်းနေရောက်ဘူးတယ်2019ခုနှစ်က ကော့တောင်းအဲဒီပြပင်လယ်ကမ်းရိုးတန်းရွာလေးတွေသွားဦးပါတယ်အဲသူတို့ပင်လယ်ကမ်းရိုးတန်းတွေကြတော့ဒီမှာတို့ဒီမှာလည်းပါပါလိမ့်မယ်တချို့ပင်လယ်ကမ်းအဲ့ဒီမှာကြတော့သူကပင်လယ်တဲပြင်ထဲမှာ မြုပ်တာဗျအခေါင်းနဲ့တော့ထဲ့လာတယ်ဒီအခေါင်းကိုပြန်သုံးရင်တော့တဲကိုရက်ပြီးတော့အဝတ်ပတ်မြုပ်တာအဲ့ဒီမှာဘုံရိနာပင်လယ်ကမ်းရိုးတန်းရွာလေးတရွာကြီးတရွာအဲ့တုန်းကဆက်ချက်မှာအဲ့ရွာတွေရွာရောက်တော့ အဲအနှံ့ကြောင်ကြတယ်ဆရာတော်ဒီလိုရွာဒီနေ့အတုဝလောလလခြားထားတာရှိတယ်လာရှုပါဆိုဖိတ်တယ်နာမှုကုညေတဲ့နေကိုအကြောင်းကြားတာပေါ့လေနေကံဘုံကြီးနဲ့အကြောင်းကြားတာသွားကြတယ်အဲ့လိုတော့အဲ့ဒီအဲ့ဒီလိုဒီအချို့အရာဒေတာကြတော့တစ်သားတွေဘာတွေရှားရခဲ့ကြအခေါင်းပြန်ယူတယ်နော်အဝိပတ်မြုပ်တယ်ဘုန်းကြီးတို့ပြည်တွင်းမှာလည်းရှိပါတယ်အဲ့ဒီပင်လယ်ကမ်းခြေရွာတွေလည်းအဲ့လိုပဲအဲ့လိုမြုပ်တယ်အဲ့လိုနေရာမျိုးကြရင် ခုနကအကောင်ဘလောင်တွေကလာစားရင်ကိုရှုမှတ်တဲ့ချိန်မှာဒီအလောင်းကောင်ပေါ်အဲတွေကဒီလိုဒီလိုလှုပ်နေတတ်တယ်ဒါလည်းသဲ၆တာမဟုတ်ဘူးเนาะအဲ့ဒါအဲ့ဒါသိထားဖို့ပဲကျွန်တော်အကုန်လုံးအကြောက်တရားနဲ့ကြဖြစ်တာဘာဖြစ်ဖြစ်တဲ6တဲကြီးတယ်တကူပြဖြစ်လာဟောတဘာဝသူဟိုအကောင်တွေကလူစားတာဒီလိုဒီလိုလှုပ်တာအဲ့ဒီမှာကြောက်ရင်တန်ဖိုးတွေမယိုရဘူးအန္တရာယ်ကင်းခါတာမယိုရဘူးကြောက်ရင်ဘာလုပ်လဲမေတ္တာတုံယုံမယ်မေတ္တာပို့မယ်ကြောက်ရင်ဟောဒီလို သူဒီမြေကြီးလှုပ်တဲ့နေရာဒီမြေလက်လေးနဲ့ထိပြီးတော့မေတ္တာသုံးရုပ်လို့ရမေတ္တာပို့မယ်ဒါပဲလုပ်ရမယ်အဲ့ဒါလေးမှဒါဒါဟုဘုန်းကြီးတို့ကဒီအစရှုရတာပုဂ္ဂိုလ်တော်တော်ပြောရတယ်ကြောက်ရင်တံမိုးတွေမယုံနဲ့နော်ဘာမလုံးနဲ့နော်ညာမလုံးနဲ့တော့ခဏပြောရတယ်အန်တီတွေဖြစ်တတ်တယ်ကြောက်ရင်မေတ္တာပို့ပါမေတ္တာဆိုဒါပဲဘုန်းကြီးတို့အိမ်မှာနေတယ်ဘယ်နေရာနေနေပေါ့နော် ကြောက်လာရင်အကောင်းဆုံးကတော့မေတ္တာလက်နဲ့ကအကောင်းဆုံးပဲ တောတဲ့တောင်နဲ့နေတဲ့ပုံကိုယ်တွေကြည့်တယ်ယဟန်900မေတ္တာတုတ်ဟောတဲ့ယဟန်900ကြည့်လိုက်ဒီမေတ္တာလက်နဲ့ပဲသုံးတယ်အဲ့ဒါကိုသုံးစေခြင်းတယ်တန်ဖို့တွေကြဒကာကြီးတို့တော်မကြီးတို့မှတ်ထား तू ကကိုနိုင်ကိုချ तू နိုင်သူချကိုနိုင်တဲ့ကကိုကချလိုက်တယ် तू ကလည်း तू နိုင်တဲ့ကကိုပြန်ချမှာအဲ့ဒါမျိုးတွေကြုံရတယ်တကယ်အဖြစ်ပြက်တကူပေါ့ဗျာဒါတရားနဲ့ဆက်ဆက်ဆက်လို့ဒါတော့အတုပါမဟုတ်ပါဘူးဘုန်းကြီးတို့မန္တလေးမစွန့်ရင်တိုက်တဲ့စာချဘုန်းကြီးလှုပ်ဆင်ခါက အဲဒီတော့ဘုန်းကြီးငယ်တန်းခိုင်းပါတယ်ကိုရင်လေးတွေဦးစင်းလေးတွေဟိုတကယ်ဖြစ်ဖြစ်ပြောအောင်ပါဘုန်းကြီးကိုင်တဲ့တန်းမှာဆိုများစွာဦးစင်းတွေတစ်ပါးနှစ်ပါးဦးစင်းတွေပိုင်တစ်ပါးနှစ်ပါးကြာကိုရင်တွေကတော့မမပြည့်တင်ဒီစနစ်ပေါ်ရစာမရဒုံးနဲ့ချအဲတော့ကိုရင်မှန်သမျှကုံအောင်နဲ့ဘုန်းကြီးတို့ကိုင်တဲ့တန်းမှာဦးစင်းတွေဆိုအများအားကြာတယ်တစ်ပါးနှစ်ပါးတော့အများအားပါအဲတော့ဦးစင်းလေးတွေတွေပိုင်းဆောင်းဝဲဖြစ်ပြီးပြန်သွားကြတိကြပြောရင်တော့စကိုင်း မြောင်မျိုးနဲ့မြင်းတန်းရွာပါအဲ့ဒီရွာမှာမြညာတင်တဲ့ကတော်လေးတွေရွာပြန်တယ်အဲ့ဒီခေတ်တုန်းကတော့ခုလိုဝိပဿနာတရားတွေမထွန်းကားသေးဘူးပြန်ရိတ်တာတွေကလည်းမထွန်းကားသေးဘူးဘုန်းတို့ရှိတော့ရှိပြီမြို့ကြီးတွေလောက်ပဲရှိတယ်နော်တောမြို့တွေတောရွာတွေတော်တော်ရှားပါတယ်အဲ့ဒီမှာကတော်လေးတွေပြန်လာတောကသူတို့ရွာတကကြီးတယောက်ကရှင်းတုန်းကကျတော့ဒီတရားရိတ်တာတွေရတယ်မပေါ်သေးတော့ဒကာကြီးတဲ့ဓမ္မကြီးတွေကဥပုပ်ရဲရှိစောင့်ရင် ကြောင်းကံလာလို့ဒီမကြီးတွေကတော့အိမ်ပြန်ကြတာများတယ်ဒကာကြီးတွေကြတော့တလလုံးလုံးဥပုပ်ရဲ့ရှိစောင်းတယ်နှစ်လလုံးဥပုပ်ရဲ့ရှိစောင်းတယ်ဝါရင်းသုံးလောက်ကြောင်းမှာပဲအိတ်ကြောင်းမှာပဲနေတယ်ပေါ့ဗျာဘာမှတော့တို့တို့ဒီဆရာတော်ကြီးကတီလာယူပရိစိတ်တာများပါပြီးတော့မိုးချုပ်သည့်တီအောင်ဆရာတော်ကြီးနဲ့စကားပြောပါအဲ့မှာဘုန်းကြီးရဲ့တပည့်ကိုရင်လေးတို့ဦးစင်းလေးတွေကသူတို့ရွာပြန်လာတယ်ခုနတကကြီးကလည်းဥပုပ်ရဲ့ရှိစောင်းတာနဲ့သွားကြောင်းတယ်အဲခုနတကကြီးနဲ့ပြောတဲ့တကကြီးက ဒီဦးစင်းလေးကိုင်းနဲ့တိုးအိတ်တာသူတို့ကဆရာတော်ကြီးနဲ့သူနဲ့ဆရာတော်ကြီးမိုးရှုပ်တည်တယ်အောင်ဆရာတော်ကြီးနဲ့စကားပြောတော့ဆိုမီးမရှိတော့နည်းနည်းမိုးချုပ်အိတ်တော်တာပေါ့ဗျဆရာတော်ကြီးနဲ့ဒီဒကာကြီးကတော့အသက်ကြီးတော့တော်တော်နဲ့အိတ်မပြောင်းစကားပြောပြောညင်းတတ်တဲ့ခါကျတော့မီးလည်းမရှိဘူးလေတော်ကြောင်းဝင်းနဲ့ကျဲတာအဲ့တော့ကျောင်းဝင်းရှေးရှေးရဒကာကြီးတွေဓမ္မကြီးတွေကကျောင်းဝင်းထဲကိုကျင်းကြီးကျင်ငယ်ဆိုရင်အပြစ်ရှိတယ်လို့ထင်တယ် ကြောင်းဝင်းပြင်မဲ့ထွက်ဆွန်းတာပေါ့ထွက်ဆွန်းမဲ့ကြောက်တာကိုတရေကလည်းကြောက်တယ်တရေလည်းကြောက်တော့ဘာလို့တံပုတ်တွေရုပ်ပြီးဆွန်းတာတံပုတ်တွေရုပ်များများရုပ်ရုပ်ဆွန်းပေါ်ရောမိုးကလည်းကြောက်တော့အဲ့မှာပြန်ပြေးလာရုပ်နေတဲ့ရပ်ပတ်တော့အဆင်ပြေးနေတာပေါ့ဗျာနောက်ကြမေ့လာတဲ့ရပ်ပတ်ကြတော့ဘာဖြစ်လာလဲဆိုခုနမမြင်ရတဲ့ဒေသသေးတွေကပူကပ်ပြီးတော့သူအိတ်တဲ့နေရာတွေအောင်ပါလာအိတ်တဲ့ချင်းညာမဲ့ဝူဝါးတွေလျှောက်ဖြစ် အဲ့မှာဘုန်းကြီးရဲ့တပည့်ဦးစင်းလေးတွေကိုရင်လေးတွေနဲ့တွေ့နှိုးလာအဲ့မှာမေးကြတာဗာဖြစ်တာလဲဘာညာအဲသူတို့မေးတော့လည်းမရအောင်နောက်တော့ဆရာတော်ကြီးပဲဆရာတော်ကြီးကကြွလာမိဘာဖြစ်တာလဲဘာညာပူးတဲ့ပုံကိုယ်တွေကပြောဒီပုံကအရင်ရက်ကတန်ဖို့တွေရုတ်တာသူတို့မှအတော်ခံရတယ်ပေါ့လွင့်ထွက်သွားခံရတာမျိုးတွေရိုင်းတဲ့သူတို့ခံရဒီနေ့တော့ तू ကမရုတ်တော့သူပြန်ချတာ तू तू မရုတ်တော့သူပြန်ချအဲဒီမှာ မနဲ့မေတ္တာရခံပြီးဆရာတော်ကြီးကနေမေတ္တာပို့ပြီးပါထောရတယ်လို့ပြောပါတယ်အဲတော့မှတ်ထားဖို့ရကအန္တရာယ်ကင်းကာတာရွတ်ချင်ရွတ်လို့ရပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့မလုပ်မလဲမေတ္တာပို့ပြီးမှအရင်ရွတ်စေချင်တယ်နော်မေတ္တာပို့ပြီးမှရွတ်သူတို့လည်းမထိခိုက်ဘူးဗျာငါတို့ကအန္တရာယ်ကင်းရင်လို့ရွတ်တာမင်းတို့ဒုက္ခရောက်စေချင်လို့မဟုတ်ဘူးဆိုမေတ္တာပို့ပြီးမှရွတ်အဲ့တော့ပြောချင်တာကအတုပရှုတဲ့နေရာမှာနော် သင်ကျင်းပေးမှရှူတဲ့နေရာမှာ ခေါင်းမထည့်ဘူးဆိုရင်သူတို့တွေကစားတောင်းနေမြေကြီးတွေလှုပ်နေမယ်လှုပ်နေကြောက်ရင်မေတ္တာဖို့မေတ္တာသုံးယူဒါပဲခန္ဓာတုတ်လည်းကောင်းတယ်နော်ခန္ဓာတုတ်ဆိုတော့မေတ္တာဖို့လားဒေါ်တဲ့တောင်းနဲ့သွားရင်ဒီခြေမကြီးတဲ့သွားတော့ချေအဲ့ဒီဟာပြသိရကြီးခန္ဓာတုတ်သူတပြင်းမွေးဒီဘာတွေတွေ့ရှိတယ်အဲ့ဒါကြောင့်မို့ခန္ဓာတုတ်ကလည်းကောင်းတယ်ရအောင်ကြက်တိုင်းလည်းကောင်းတယ်အခုတို့တို့ချင်းချင်းပို့တိုင်းလည်းရတော့အဲ့ဒါမျိုးနဲ့ပို့ပါ နောက်တစ်ခုကဒီအတုဝရှုတဲ့ပုဂ္ဂိုလ်သတိထားဖို့ရကဒီသင်္ချိုင်းကောင်းမှာဘာကောင်းတွေလာတတ်တဲ့သတိထားတယ်နော်ဒါတွေလေးဟိုမွေတို့ကြောင်တို့မျိုးစုံပေါ့ဗျာတခါကြီးစပယ်ကြီးမွေတွေလာတတ်တယ်တခါကြီးတခြားတတ္တဝါတွေလာတယ်အဲ့ဒါကိုနေခံနဲ့မေးထားမမေးထားညကြပါဖြစ်လေချိုးချိုးချိုးအဲ့ကောင်းနေလာတရေထင်ပြေးတာကြောက်လာပြီးတော့တခါတို့သဖြင့်ကြောင်ခွေးတို့အိမ်ခွေးပါပါလာရှိသေးတယ် ကြောင်းကွေးတို့အင်ကွေးတို့ကငြိမ့်ငြိမ့်မနေဘူးလေလှက်ပါဆိုင်တော့ကြောင့်ကိုယ်မျက်နှာလာပြီးရက်နေရတာမှဒုက္ခတေးရရက်ပါလေဆိုတကယ်တော့ညအဲတော့ဘုန်းကြီးတို့ကဘာလို့လဲဆိုခေါင်းဆောင်လုပ်တဲ့ဘုရားခွေးလေးတစ်ကောင်ရှိတယ်ပါလာတယ်မပြန်ဘူးလက်ပတ်သွားနေတယ်ဒါကိုယ်ရပုသိဗုဒ္ဓလောက်တာအဲ့ဒါလေလန့်ကြကောင်းနော်အဲ့ဒါတတိထားပေါ့ကြောင်လာတယ်ဘာကောင်းရှိတယ်ခေါင်းဆောင်လုပ်တဲ့လူကဒီမေးထားတော့အနေခံနေမေးပြီးတော့ကြည်ထားတယ် အဲဒီပြီးတော့ညမျက်လုံးဆိုတော့တခါလေးဟိုခြုံချားနေပါညာအဲ့ကောင်များမြင်လန့်ပြသွားဆက်ချုံသူတို့မျက်လုံးကတောက်ပနေရှိရတယ်မတရေဆိုဖြစ်ပြန်အဲ့ဒါမျိုးတွေဒါတွေကိုသတိထားဖို့ပါဗျအဲ့ဒါတွေရှုဖို့ပါအဓိကတော့ဘာပြဿနာကြုံကြုံဘာနဲ့ရှင်းမလဲမေတ္တာနဲ့ရှင်းပါပြီးတော့ဒါကိုရှုပေါ့ရှုရကမနေ့ကဘုန်းကြီးပြောသလိုနော်ဒီတွေကအလောင်းကောင်မမြင်ရဘူးစိတ်ကူးနဲ့ဖော်ထုတ်တာဖော်ထုတ်လိုက်တယ် ငကိုမြင်ခဲ့ဘူးတဲ့အလောင်းဘုန်းကြီးတို့မြင်ခဲ့ဘူးတဲ့အလောင်းကိုနဲ့နီးဆက်တဲ့လောက်မပြန်အာယုံပြုတာခက်ပေါ်ကလေဘုန်းကြီးတို့ပုရုဇဉ်တဘာဝကြောစိတ်ကလွန်ပွေးနေနော်အခုတက္ကရာတွေဆရာမတွေတော့ဘုန်းကြီးမေးကြည့်တယ်မင်းတို့တည်းရဲ့ကြောက်လားကြောက်တာပါအေးမင်းတို့ကအတုဘလောက်နေခဏနာမြင်တော့ကြောက်သေးရလားလို့ဘုန်းကြီးကစားအာကြောက်တာပေါ့ဆရာသူကလို့ပြောအဲတခါလေးလေးဘလို့ဖြစ်လဲဆိုကိုယ့်အကိုစိတ်ကူးနဲ့ဖော်ထုတ်တယ်လောက်ကိုယ့်အကိုကြောက်ချင်ကြောက်တာတမာရီအားမကောင်းဘူး ကြောက်လို့ရှိရင်အဲ့ဒီမှာဘုန်းကြီးတို့ဘာသင်ရလဲဆိုဘာကြောက်တာလဲမေးရတော့ဘာကြောက်တာလဲနော်အတန်ကိုကြောက်တာလားအနံ့ကိုကြောက်တာလားဆင်းကိုကြောက်ဘာကြောက်တာလဲကြက်သွင်းမွေးထပြီးတခုတည်းကြောက်သလားကြောက်တဲ့အာယုံပြုပြီးမေတ္တာပို့မေတ္တာတော့ရုပ်ခုနလိုမောင်းထုတ်တာလို့ရုပ်ထုတ်တာတော့မလုံးနဲ့ဒါလေးမှတ်ထားပါနော်ကြောက်လာရင်ကြောက်တဲ့အရာကိုအာယုံပြုပြီးမေတ္တာပို့လိုက်ပါ ကြောက်နေတဲ့ချိန်မှာတော့တရားမရှုလိုက်နော်အဲ့ဒါတရားရှုလို့မရဘူးကြောက်စိတ်တရားပြီးစီးနေအဲ့ဒါကိုရအောင်လုပ်ရကြောက်စိတ်ဟာအတုပတရားမဟုတ်ဘူးမနဲ့ဒေခြင်းတရားဆင်ញင်တာလည်းမဟုတ်ဒီချိန်မှာ ကြောက်စိတ်ပျောက်သွားပြီးတော့ပျောက်အောင်ရင်လုပ်ရအဲ့ဒါကြောင့်မို့ခုနစိတ်ကူးနဲ့ဖော်ထုတ်ပြီးတော့အဲ့ဒီရုပ်လောင်းကိုပြန်ကြည့်ပြီးတော့ဆင်ញင်တာပဲကိုမြင်ခဲ့ဘူးတဲ့အလောင်းနော်မနေ့ကဘုန်းကြီး၉မျိုး၁၀မျိုး အဲကိုမြင်ခဲ့ဘူးတဲ့ပုံစံအတိုင်းပဲဆင်ញင်ပေါ့များသောအားဖြင့်တော့အယိုးစုတွေကဟိုမြင်လွယ်လောလလအတုပဆိုရင်တော့လောလလပုံစံမျိုးမြင်ရတာပေါ့လေကိုကမြင်ထားတဲ့ဒီနောက်ပိုင်းကြတဲ့ဒီ viewing ဒီနိုင်ငံတွေတခြားနိုင်ငံတွေကြ viewing တွေသွားရင်ဒီအလောင်းကောင်ပုတ်တွေအလောင်းတွေတွေ့တတ်တော့အဲ့ဒီအတိုင်းပဲဆင်ញင်မယ်လေအဲ့ဒါပဲအတုပဆင်ញင်တဲ့နည်းအဲ့လိုဆင်ញင်ဆင်ញင်တဲ့ခုနက အခက်အခဲတွေနောက်ဆက်တွေတွေ့လာရင်ဘာလုပ်မလဲမေတ္တာပို့ဒါပဲအဲ့လိုဆင်ញင်ခုနကအတုပ6မျိုး10မျိုးတကယ်ဆင်ញင်တာတော့မရဏတတိရှင်ဆင်ញင်ရတယ်ပြီးမှအတုပပေါ့ဒါမျိုးဘုန်းကြီးတို့ဒီတင်းညိုတိုင်းတင်းတော့တင်းညိုတိုင်းပြောရအောင်အဲ့တိုင်းမျိုးမှတ်ထားမယ်ဒီအဲ့မှာဒီမှာဘာပြောခြင်းလဲဆိုဘုန်းကြီးတို့ဘုဒ္ဓချောင်းနေနဲ့ပတ်သက်ပြီးတော့ ပင်ဆောက်ရကြီး၅ဦးပထမဆုံးသာသနာတော်မှာရဟန်းဖြစ်ခဲ့တဲ့ပုံကိုယ်ကြီးကြည့်လိုက်နော်မိဂရာဝံဗာရဏတိမြို့နီယမိဂရာဝံတော်ထဲမှာဣတိပရဏမိဂရာဝံတော်ထဲမှာဘာလုပ်လဲဒီပင်ဆောက်ရကြီး၅ဦးကိုဗုဒ္ဓကမာတကြီး1300တရား3ခုနှစ်မှာအဲဒီမှာဝါဇုလာပြီနေမှာဒီဓမ္မစကြာတရားတွေဟောခဲ့တယ်ဟောပြီးတော့ ယဟန္တာ၅ပါးပေါ့အနတ္တ၅ရက်မြောက်ကြနတ္တလက္ခဏာသူ့ကိုဟောလိုက်တဲ့ခါကျဒီ၅ပါးလုံးယဟန္တာဖြစ်တယ်အဲ့ဒီချိန်မှာဘယ်သူတွေရောက်လာတဲ့ဒီဗာရာဏသီမြို့မှာနေတဲ့ယတပေါ့သူကလွန်ချမ်းသာတဲ့တထေသားပဲနော်သူကတညာလုံးကာဝဲကြည့်အခန်းထဲမှာတော့အိပ်ပျော်သွားတယ်နော်တထေသားတွေကြအပြင်ထွက်မကြည့်ဘူးရှေးတုန်းကကြကိုယ်အိမ်တွင်းမှာပဲသပင်တွေ ကာချေတဲ့တွေအဒီမုတ်ဆရာတွေခေါ်ပြီးတော့ကြည်တာတညာလုံးကြည်ပင်မအိပ်ပြောင်းအဲနိုးလာတဲ့ကျန်အိပ်နေတဲ့ဒီအမျိုးသားမျိုးသမီးကြည်နေတဲ့တရိသာစိတ်နဲ့တုတ်တန်နဲ့ရောက်တယ်ခံစားရအဲ့မှာဘာဖြစ်သွားလဲဆိုတုတ်တန်နဲ့ရောက်နေထင်တယ်မိုးမလင်းမီကတုတ်တန်နဲ့တုတ်တန်ဘက်ကိုထွက်သွားဖခင်ကလည်းဒီပုဂ္ဂိုလ်ဒီဒါနာပေါ်မှာဝင်လာမှမှန်သိလို့ တုတ်တန်ကနေစောင့်နေတာတုတ်တန်ဒီရောက်အဲ့ဒီတော့ဟိုရောက်တော့ဘုရားနဲ့တွေ့တော့ဗောဗျာအဲ့တော့ဘုရားကသူကလျှောက်တယ်ဗောအိမ်နေရတာတဲ့ဒီတုတ်တန်နဲ့ရောက်နေတော့အိမ်နေရတာမပြော့ဘူးဗောအဲ့တော့ဘုရားအဲ့ဒီလိုဆိုရင်အဲ့ဒီလိုမပြော့လို့ရင်အဲ့ဒီလို လောကကြီးအနှိမ့်ဆဲလောကရဲ့နေလောကရဲ့သဘာဝနဲ့နှိမ့်ဆဲမှုတော့ခံရတာပဲလေ အဲ့လိုလောကတွေနေလို့လောကနှိမ့်ဆက်မခံရင်ငြိမ်းချမ်းရင်ငြိမ်းချမ်းမှုကိုလိုလားရင် meditation လို့တရားထိုင်သူနီလန်းပေးမယ်တရားဟောတာပေါ့ဗျာတရားဟောတော့အတုဝတရားပါပဲနော်ဘာလို့တုတ်တန်နေမှာဆိုအိမ်မှာတတိတာတရားဟောလိုက်တော့ရဟန္တာဖြစ်တော့ဘာဖြစ်လို့ तू ကဒီအတုဝတရားအတုဝရှင်နေ तू နဲ့မျိုးသား55ယောက်ပေါ့နော် ဘာဖြစ်လို့သူကအတုဝကိုရှုရင်းနဲ့ရဟနာဖြစ်လဲလို့မေးအရင်အတိတ်ကအတုဝရှုခဲ့ဘူးလို့အဓိကဒါပဲနော်သူဟိုအတိတ်အကြောင်းလေးကို ပြန်ပြီးတော့ဘုရားဟောတာတွေ့တယ်ရှင်းလုံးကလည်းခုခေတ်လိုပေါ့ဗျာနာမှုကွန်ရေးအသင်းနေရှိတယ်ဗျနော်သင်ညိုစေးမရှိလို့ခက်ခဲရှိနေတဲ့ပုံကိုယ်တွေကိုဒီနာမှုကွန်ရေးအသင်းတို့စေနနာဝန်တံပုံကိုယ်55ရောက်ဖွဲ့ပြီးမိတချုံပေးကြတာအဲ့ဒီမှာသူတို့ကအကုန်လုံးအလှ တော့မလုပ်ဘူးဗျအလှဲ့ကြလုပ်တာပထမဒီယတသရူတာလောင်းပေါ့ယတမထေအလောင်းပေါ့တငယ်ချင်း၅၅ယောက်ဒီနေ့ကျသူတို့အလှဲ့ကြလက်ကြတဲ့ခါကျတော့အလောင်းကောင်ကိုသူတို့မီးတချို့ကိုသူတို့လက်ကြတော့သူတို့တချို့သွားတာပေါ့ကျန်တဲ့ပုံကိုယ်တွေကတော့အတုပါချပြီးပြန်သွားကြသူတို့ကတော့ဒီလောင်းကောင်ကိုမီးတချို့မီးတချို့ရင်းနဲ့အဲ့ဒီခုနက ယတမထေဖြစ်မဲ့ပုဂ္ဂိုလ်ယတမထေလောကဘာအလောင်းကောင်ရဲ့မိရှူရင်းနဲ့ရုပ်ပြဆင်းရဲဖြစ်တာတွေမကောင်းတဲ့အနတ္တထွက်တာတွေမြင်တဲ့အခါအတုဝရှုတာပြီးတော့အတုဝရှုပြီးတော့သူကဘာစဉ်းစားလဲဟိုငါတည်သွားနေငါခန္ဓာကိုယ်ကြီးဒီလိုပဲဖြစ်မှာပါလားပထမဒီမိရှုတာလောင်းကောင်ပုဂ္ဂိုလ်ကြည့်ပြီးဆင်ញံတာနောက်ပိုင်းမှာကျတော့ဒီလောင်းကောင်ပုဂ္ဂိုလ်သူတည်နေပဲဒီလိုပဲဖြစ်ရမှာပါလားဆင်ញံတာ အဲသူဆင်ញင်တဲ့နီးကိုတခြားတငယ်ချင်းတွေလည်းပြောပြတခါတငယ်ချင်းတွေကလည်းဆက်ပြီးရှုကြတယ်ပေါ့ဗျာအတူပါအဲ့ဒီကနေရွာပြန်ရောက်တယ်ရွာပြန်တခြားဖွဲ့ဝင်တွေကိုလည်းလိုက်ပြောတယ်ဖွဲ့ဝင်ဖွဲ့သားတယ်ပြီးတဲ့ခါကျတော့ပြီးတော့သူတို့ရဲ့မိဘတဲ့ဇနီးသားများလည်းပြောကြတယ်အတုပပေါင်းအဲ့မှာအကုန်ဆင်ញင်ပြတ်တာအဲ့ဒီကုသိုလ်ကံတွေကြောင့်ဘုန်းကြီးတို့ဘုန်းကြီးတို့ဗုဒ္ဓလက်ထက်မှာကျတော့ အတုပတင်ញိုင်းနဲ့မှာပဲသူ့ကိုအတုပတရားဟောရင်းနဲ့ဆင်ញင်ပြီးတော့ယဟန္တာဖြစ်မှာအဲကြောင့်မို့ဟိုဘယ်တရားပဲဖြစ်ဖြစ်ပေါ့နော်ဘုန်းကြီးတို့တွေကစနစ်တကျလေးလာထားဖို့အရေးကြီးတာလေးလာထားရင်ဒါရှုမှတော့အဆင်ပြေတော့မယ်နော်တခါတခါကျဘုန်းကြီးတို့ပါအောင်ဘုန်းကြီးတို့ငကုံကဟိုတခုတည်းဆွဆွမြဲမြဲဖြစ်ခဲ့ဖို့ပါအဲအဲ့ဒီကတိုးတက်မှုရှိရင်တော့ကောင်းတာပေါ့ဗျာတိုးတက်မှုမရှိရင်တော့ဒါဘုန်းကြီးတို့စဉ်းစားရမှာပေါ့ ဟိုဒီဟာကိုတိုးတက်အောင်ဘယ်လိုရှုရမလဲဘယ်လိုလုပ်ရမလဲဒါမျိုးတွေပေါ့အဲ့လိုမစဉ်းစားမနဲ့ဒါရမတိုးတက်မနဲ့ဒါရမှတ်တာမျိုးချက်မကောင်းဘူးเนาะခုနလိုအဲရှုမှတ်တဲ့ခါကျတော့အလောင်းမြေမြုပ်ထားတဲ့ခြင်းပေးကိုစပြီးရှုပါဘုန်းကြီးတို့နေရာတော့ရှုတယ်အဲ့ရနေပြီးတော့ကြောက်ရင်တော့ဒီဒီဥပမာတွေလောကြောက်လို့ရင်တော့ဒီလိုဒီလိုဝိုက်ရှုခိုင်းတော့ကြောက်အစာပုံကိုယ်ကြီးကြောက်တတ်တယ်ဒီလိုလဲဝိုက်ရှုခိုင်းတယ် တကယ်လို့တတ္တိရှိတဲ့ပုဂ္ဂိုလ်မြေပေါ်မှာတက်ထိုင်လို့ရှုလို့ရတယ်ဒီလိုလဲပြောပြီးရှုခိုင်းတာဟုတ်အဲ့လိုနဲ့မကြောက်တော့ဘူးဆိုနည်းနည်းပါမေးအနှင်းဟုတ်လိုက်ကြောက်သေးလားမကြောက်တော့ပါဗျာတဲ့တက်ချင်းနဲ့ဒါတယောက်နဲ့တယောက်ခဝေးထားတဲ့ကျင်းကိုအဲ့လိုအဲကျင်းကိုရှုမှတ်တယ်အဲ့ရနဲ့တဆင်းဘာလုပ်လဲဆိုတော့အဲဂူထိတ်ဂူထိတ်တယ်တယောက်ကိုဂူတလုံးထိတ်ဒီမှာထိုင်ခိုင်းတယ်အဲ့ရနဲ့တဆင်းဂူနှလုံးကြာနော်ဂူနှလုံးကြာဗမာပြည်ကဂူတွေကြတော့ ဟိုဒီနိုင်ငံလို့စနစ်မကြဘူးဗျာဂူတွေလောက်တာကတ်ချင်ကဝဲချင်လို့ဝဲနေတာမျိုးခါကြလို့လူတယောက်ထိုင်ုံလေးဂူနှလုံးရာရှုတဲ့ခါကြတော့ဒီဂူကဒီဒီဒီအလဲကောင်းမှထိုင်ခိုင်းတဲ့ဒီဂူနဲ့ဒီဂူကြားဆိုတယောက်ထိုင်ုံလောက်ပဲတချို့ကစီးစနစ်မျိုးအဲ့လိုမျိုးဟိုဆရာသမားတစ်ပါးပြောဘူးလားရှိဘူးသေးတယ်။ဘာလဲဆိုဒကာကြီးကသူ့ဖွားကြီးတေသွားတော့ဖိုးကြီးပေါ့ဗျာ။မြီးတွေမြစ်တဲ့သားတွေကနေဒီ ဒကမာကြီးတို့ကူသွားလို့တယ်ဘိုးရလည်းသွားမကြည့်နိုင်အိမ်ကနေမှာမင်းတို့ဖွာကူသူ့သူ့ကူကလည်းရန်သေးလောက်ထားတာဟုတ်သူ့ကူကလည်းမထဲ့သေးဘူးဒီတိုင်းပဲရန်သေးလောက်ထားသွားကြည့်တော့ကူနှစ်ကူကဝေးမင်းတို့ကလည်းကွာကူချင်းဝေးလို့နဲ့တေမကူချင်းကနီးချင်းသေးပါပြီဆိုမှအဲ့လိုကောက်ချက်ချက်တချို့တန်ရောစင်ပေါ့သေးပါပြီဆိုမှကူကအဲ့လိုကတ်ချင်နေတာရှိသေးတယ် အဲတချို့ကြအဲ့လိုကတ်လောက်တယ်ပေါ့ဗျာကတ်လောက်တဲ့ခါညာတော့မှတ်တဲ့ပုဂ္ဂိုလ်ကသတိထားတယ်နော်အဲ့ဒီမှာအိတ်ငိုက်လို့မရဘူးသင်္ချိုင်းထဲမှာအဲ့ဒါကြောင့်မို့အန္တရာယ်ရှိတယ်ဆိုငိုက်လို့ရင်ကိုယ်ကတမာရီအာမကောင်းသေးလန့်တတ်တယ်သူတို့စမ်းသပ်မှုတွေကြုံတတ်တယ်နော်ဘုန်းကြီးတို့ရှုစားလဲဒီတိုင်းပါပဲအဲ့ဒီရှုတဲ့ချိန်တုန်းကငိုက်ကိုမငိုက်ရဲပါဘူးဘာဖြစ်လို့လဲသူ ကိုကအတွေ့အကြုံရှိတဲ့ဘုန်းကြီးလေးခေါ်သွားနောက်ကဆရာတော်ကြီးတစ်ပါးကနေညွှန်တယ်ဘုန်းကြီးတို့တွေ့ကြုံရှိတဲ့ရဟန်းတစ်ပါးကိုခေါ်သွားတယ်သူကဘာပြောလဲဆိုညနည်းနည်းလေးမိုးချုပ်လာ၁၂နာရီကျော်လောက်ကြာပြီဘုကတော့အများအားငိုက်တော့တာပဲငိုက်နေဘုန်းကြီးတို့ကပြန်ကြပြောမင်းကွာမင်းကြီးငိုက်နေတာလေသူကတော့တွေ့ကြုံရှိသွားတာသူကဘာပြောလဲဆရာတော်တဲ့တပည့်တော်ဆရာတော်မရှိလဲတပည့်တော်သွားသွားရှုမှတ်ပါတယ် ကိုလိုတပည့်တော်တို့ကရှုမှတ်နေလို့ငိုက်နေလို့ဟင်းမမြင်ရတဲ့ဘုကလက်အေးနဲ့ခေါင်းတီးလို့လာဖို့လေအဲ့ခါကျသူကတော့မကြောက်တော့မဆိုးပါဘူးမကြောက်တော့တာရုတာရုကော်ဖီတီလိုမမလေးထားရှုရဘုန်းကြီးစဉ်းစားငါတော့ပုတ်ခံလို့မဖြစ်သေးဘူးငါတော့သူတော့လည်းအာမခေါင်းသေးဘူးငါတော့လန့်ဖြတ်ယူသွားတယ်မငတ်ရဲဘူးခုနဆရာတော်ကြီးတစ်ပါးကတော့ဗာပြောခဲ့ဘူးလေဆိုဂူကကတ်နေတယ်ကတ်နေတဲ့ခါကျဒီဂူကိုရှုကျင်တော့ဒီဂူကနောက်ကျောပြီးမဟုတ်တော့ဒီ အိတ်ချင်နေတဲ့ချိန်မှာဒီလိုမိလိုက်ခဏလေးအိပ်ပျော်သွားတတ်တယ်ဘယ်သင်္ချိုင်းဖြစ်လို့ဘယ်နေရာဖြစ်လို့နေအဲ့မှာအဲ့ဆရာတော်ကြီးကမိတ်နေတပီတော့ကိုရောအဲ့တုန်းကလည်းဒိဋ္ဌံဒါတော့မဖြစ်မနေသွားတော့ပေါ့အချိန်ကြတော့အဲ့နေကိုပဲကူရှုမှရင်လည်းနောက်ကူမိပြီးရှုရင်းရှုရင်းနဲ့အိပ်ပျော်သွားအိပ်ပျော်သွားတဲ့ခါကျတတိယတော့ကြီးလိုက်တဲ့ခါကျဘယ်ရောက်နေလဲဆိုတော့သုတ်တန်ဆရာထဲရောက် အခေါင်းထားတဲ့နေရာကိုသူ့ကိုတရေတွေအဲ့မှာထားတာတရေဖုံးကြီးတွေနဲ့တရေလူတွေကသူပြိတ္တာတွေပေါ့လေသူ့ကိုအာတုဘရှုနေကြအဲ့လိုပြောင်းပြန်သူတို့အာတုဘရှုဟာငါဘယ်နဲ့ဖြစ်ပြီလဲဆိုကုံယုံထားလိုက်မှခုနဟာတွေအရှိုးရှုံပြောက်လာတကယ်လို့အဲ့လိုမျိုးတွေကြုံတတ်တယ်ပေါ့နော်ဒီအိပ်ပျော်တာတော့အိမ်ငိုက်တာတော့ဖြစ်ရင်မမြင်ရတဲ့ပုံကိုမြင်ကိုကလန့်ဖြတ်ပြီးတော့ကြောင်သွားတတ်တယ်ဒါကြောင့်မို့အိမ်မငိုက်အောင်သတိထားအဲ့ဒီနေရာရှုမှတ်တက ဒါလေးလည်းတတိထားစေခြင်းအဲခုနအဲဒီလိုနဲ့ကုဂျာအောင်မြင်သွားပြီဆိုကုကုဘောရှုပါကုဘောရှုတဲ့အခါမှာလည်းမထူပါဘူးတချို့အုတ်ကူတွေကြတော့ဘယ်နှမက तू ကဘေးမှာတော့အုတ်တလွားလောက်ထားတယ်အပေါ်မှာမှ तू ကဝချမ်းလေးတွေပါလေးပြန်တချို့ဒီအင်္ဂလိပ်လိုဘီလမြေလိုရှားတာလည်းပါတာပေါ့နော်အဲဒီပေါ်မှာဝချမ်းများလေးတင်ပြီးတော့ခဏခဏလေးတင်ပြီးတာမျိုးနဲ့အင်္ဂလိပ်ပါပါလေးနဲ့ချောတာ အဲ့ဒီရှုတော့မယ်ဆိုရင်ဘုန်းကြီးတို့ညံ့နေတဲ့အဖြစ်သင်္ချမ်းရဲ့ခြေနေတွေဂူတွေကိုလေးလာထားဘယ်ကူကပေါက်နေတယ်ဘယ်ကူကဘာဖြစ်တယ်ဘာညာကြည့်ထားတယ်အဲ့လိုရောက်ကြည့်တဲ့အခါကျတော့အဲ့ဒီသင်္ချမ်းမှာじゃဘယ်လိုတွေ့လဲဆိုခေါင်းတွေမထည့်ဘူးပြဂူတွေတဲ့လေဒီတိုင်းပဲဟိုအိယာအခင်းလေးနဲ့ခေါင်းလေးနဲ့ဒီတိုင်းပဲထည့်ထားပြီးတော့အပေါ်ကနေခုနလိုမုံမှန်ထားလိုက်တာ ပေါက်တဲ့ဂူတွေသွားကြည့်ခေါင်းမိုင်းပေါက်နေခေါင်းရိုးတွေတွေ့တယ်ဘိုင်ပန်ဘိုင်ရိုးတွေတွေ့တယ်ခြေတော်ပိုင်းပေါက်နေခြေတော်ရိုးတွေတွေ့တယ်အဲ့တော့ဂူတွေအားလုံးဟာတမန်ချံကလောက်တာအဲ့ဒီဂူပေါ်ထိုင်ရမယ်ဆိုဘုန်းကြီးတို့အဲ့ဒီဂူစထိုင်ဂူစထိုင်တော့ဒီဂူပြိုကြမှာကြောက်တာကိုပြသူတို့လောက်ထားတဲ့ပါပါလေးတွေအဲ့ရနေဘုန်းကြီးဆရာတော်ကြီးဈေးစစ်တာဆရာတော်ကဟိုထိတ်ထိုင်ရမလားဒီတိုင်း ကိုထိတ်ထိုင်မဟုတ်ဘူးတဲ့လဲကောင်းထိုင်ရမယ်ဆိုအညာကြောက်ကြောက်နဲ့ထိုင်တော့ကုမြတရားကြီးပြိုကျသွားရင်တော့ငါတော့လောင်းကောင်းတဲ့ဖက်ရပဲတင်ပါမယ်ဒါပေမဲ့လို့ဘာမှဖြစ်ပါဘာမှတော့ကြောက်စိတ်ပါကြောက်စိတ်ဝင်နောက်တော့ဒီဟာပဲစူးစမ်းကရင်ကရင်နဲ့ငြိမ်သွားပါတယ်အဲ့လိုမျိုးစူးစမ်းကမယ်နော်ပြောချင်တာတော့ခွန်ကြီးတို့အဲ့လိုရှုမှပါတယ်ဒီတရားကိုစေကုနဲ့ဖော်ထုတ်ကြောက်လာရင်မေတ္တာပို့မယ်မေတ္တာပွားမယ်ဒီလို ရှုမှပေါ့အဲ့လိုမျိုးနေအဲ့လိုရှု ဒါကတော့ဘုန်းကြီးတို့ဒီအတုပရှုတဲ့အတွေ့အကြုံပေါ့နော်ဒီနေ့ဘုန်းကြီးဗာပြောခြင်းလဲဆိုတော့တုတ်တတုတ်အခြေခံပြောဖို့အဲဒီကျင်ညာထားတာပါလဲဆိုတော့အတုပတုတ်အင်္ဂုတ္တပရမဟုတ်ပေါ့လေစတုကဏီပမှာပါပါ468အဲ့ဒီတုတ်မှာကြောင့်ဘုရားဘာဟောတာလဲကျင်နီလေးမျိုးဟိုတစ်ခေါက်ကလည်းပြောခဲ့ပါတယ်ပရမပါဠိလိုပြောပြမယ်နော်ဒုက္ခပရိပရာဒါနာပညာ တချို့ကဒုက္ခဆိုဆင်းရဲပင်ပမှကျင့်ရဒါနာပညာမဖို့တမာရီဖြစ်တော်လဲခက်ခက်ခဲရတမာရီကခက်ခဲရပြီမညာပုံညာလဲဖြည်းဖြည်းဖြည်းဖြည်းဖြည်းပဲရအဲ့ဒါကြဒုက္ခပိပဒါဒါနာပညာပုတ်ခက်ခဲပင်ပန်းကျင့်ရတယ်တမာရီဖြစ်တော်လဲဖြည်းဖြည်းနှင်းနှင်းဖြစ်ပြီးတော့ဖြည်းဖြည်းနှင်းနှင်းတရားရတဲ့ပုဂ္ဂိုလ်ဒါကိုဒုက္ခပိပဒါဒါနာပညာ ပင်ပန်းပန်းချင်း ဖြည်းဖြည်းနှိမ့်နှိမ့်တရားရတဲ့ပုံကောပါပဲဗျအဲ့လိုပဲမှတ်နောက်တစ်ချက်ကြတော့အဲ့ဒီတော့မှဘာပြောလဲဒုက္ခပရိပဒခိဗပညာပုံကောကျင့်ရတော့ခက်ခါပင်ပန်းပန်းကျင့်ရတာဒါပေမဲ့လို့ तू ကတမာရီမြန်မြန်ရလာတယ်တမာရီမြန်မြန်ရပြီးတော့မညာဖုန်ညာမြန်မြန်ရတော့ဒီပုဂ္ဂိုလ်ကိုဒုက္ခပရိပဒခိဗပညာပုဂ္ဂိုလ်လို့ခေါ်တယ်ဆင်းရဲပင်ပန်းပန်းကျင့်ရပင်မဲ့လို့ တမာရီမြန်မြန်ဖြစ်လွယ်ပြီးတော့မြန်မြန်တရားရလွယ်တဲ့မညာဖုန်ညာရလွယ်တဲ့ပုဂ္ဂိုလ်ကိုဒုက္ခပရိပဒခိပပညာပုဂ္ဂိုလ်လို့ခေါ်ပါတယ်။နောက်တစ်ခုကတော့ပါလဲသူဒုက္ခပရိပဒဒါနာပညာကျွတ်ချမ်းချမ်းသာသာကျင်တာနာရာကျင်တာကြိုက်တာခဲတာမရှိဘူးအကြောင်းလန်းနေဘာတွေလဲဘာမှမရှိဘူးဘယ်နေရာသွားသွားထိုင်နေဆင်းပြေးတယ်ဒါမျိုးပေါ့ဘာမှခက်ခဲမရှိဘူးသူအထုံးဒါပေမဲ့လို့တမာရီမဖြစ်လွယ် နော်တမာရီမဖြစ်လဲတော့အသိဉာဏ်လည်းမဖြစ်လဲမညာပုံညာလည်းရတာနေရကျင့်ရတော့ချမ်းသာလွယ်ကူကျင့်ရတယ်တမာရီဖြစ်တာတော့မညာပုံညာရတော့ကြနေရအဲ့ဒီလိုပုဂ္ဂိုလ်ပုဂ္ဂိုလ်မျိုးဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်လို့ဒီလိုခေါ်ပါနောက်တစ်မျိုးကတော့ဒုက္ခပရိပဒါခိဗ္ဗပညာပုဂ္ဂိုလ်ကျင့်ရတာလည်းလွယ်လကူဘယ်နှကျင့်ကျင်လွယ်လကူချမ်းသာတာဘာခက်ခဲမှမရှိဘူးနော် ပြီးတော့တမာရီဖြစ်လွယ်တယ်တမာရီဖြစ်လွယ်တော့အသိဉာဏ်လည်းရလွယ်ဖြစ်လွယ်မညာဘုညာလည်းရလွယ်အဲ့ဒီလိုပုံကိုမျိုးဒုက္ခပရိပရာခေပါမင်းချမ်းချမ်းသာသာကြည့်ပြီးချမ်းချမ်းသာသာလင်းမြန်စွာတမာရီရပြီးတော့မညာဘုညာမြန်မြန်ရတဲ့ပုံကိုမျိုးဆိုပြီးလေးမျိုးဟောပါပြီးမှထပ်ပြီးတော့အကျယ်ချဲ့ပြီးဘုရားဆက်ဟောပါဒုက္ခပရိပရာဌာနာပညာပုဂ္ဂိုလ်ဆင်းရဲပင်မစွာကျင့်ပြီးတော့ နော်ဖြည်းဖြည်းလေးတမာရီဖြစ်တဲ့ပုဂ္ဂိုလ်ဖြည်းဖြည်းလေးမဉဏ်ရတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုရဟန်းတစ်ပါးကယောဂီပုဂ္ဂိုလ်ဟာအတုပရှုတယ်ခုနကတေအတုပရှုမယ်ပြီးတော့အစာအာဟာရတွေစားတဲ့အခါလဲဆက်စုပ်ယွန်ရှားပွဲဒီကမ္မဋ္ဌာန်းကျွတ်တွဲရှုပါ နော်အစာအာဟာရကိုလည်းအာစာဆက်စုပ်ယွန်ရှားပွဲအဖြစ်မြောင်ရှုပါဒီကမ္မဋ္ဌာန်းရောက်တဲ့ချိန်ကျပြောပါဦးနော်တဗ္ဗလောကေနာဘိတတိတင်ညာ သက်ရှိတ attva တွေပေါ်ဆွဲလမ်းမှုတွေ့တာမှုနှစ်သက်မှုကင်းအောင်လည်းခြင်းသဗ္ဗသင်္ခါရိအနေဆာနုပတိသက်ရှိသက်မဲ့မှန်သမျှအနေဆာမြင်အောင်ရှုပါဒါတွေတော့ဝိပဿနာပိုင်းနဲ့ဆိုင်ပြီးတော့မရဏတင်ညာခောပနတ္တအစ္ဆတံသူပတ္ထိတာဟောတိအဲ့ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာတေခြင်းတရားအမှတ်ရတာအမှတ်ရမှုနော်တနည်းအားဖြင့်တေခြင်းတရားကိုကောင်းကောင်းဆင်ញင်နိုင်တယ်ပေါ့ဗျာ အဲ့ဒီလိုဆင်ညာအာထုတ်တယ်အာထုတ်တဲ့အခါမှာသူကသူ့တဏ္ဍာမှာဒီတရားတွေအာထုတ်နိုင်မှာအတွက်တရားတရားတွေရှိတယ်ဟိရိဥတ္တပတွေရှိတယ်ဝိရိယတွေပညာတွေရှိတယ်အဲ့ဒါကိုသစ္ခာဘုံ၅ပါးလို့ခေါ်တယ်ခါတဲ့ဘုန်းကြီးတို့ကြားနေကြဘုံမျိုးတော့မဟုတ်ဘူးတရားဘုံတို့ဝိရိယဘုံတို့ဒီမှာအဲ့ဒါမဟုတ်ဟိရိဥတ္တပပါလားဒီတရားတွေအာထုတ်ဖို့တတ္တတရားလည်းရှိမှဟိရိဥတ္တပလည်းရှိမှ ဝိရိယပညာလည်းရှိမှဒီသစ္ခာဘို၅ပါးအမိပြုပြီးတော့နေတဲ့ဒီတရားတွေအထုတ်ပြီးနေတယ်ပေါ့ဗျာအဲ့ဒီအထုတ်လို့နေပေမဲ့လို့သူအထုတ်တဲ့အထုတ်နေတဲ့အတွက်သူတဏ္ဏမှာလက်ကြမှာခွင်းတို့သိထားတဲ့အိန္ဒိရ၅ပါးတတ္တိဝိရိယတရိယတမရိပညာအိန္ဒိရ၅ပါးဖြစ်တယ်ဒါပေမဲ့လို့အိန္ဒိရ၅ပါးကနုတဲ့အိန္ဒိပါဖြစ်တာထက်တာနဲ့မဟုတ်ရင့်ကျက်တဲ့အိန္ဒိမဟုတ် နုတဲ့အိမ်တွေဖြစ်တာနုတဲ့အိမ်တွေဖြစ်ခြင်းကြောင့်အိမ်တွေ၅ပါးမနုနေတဲ့အတွက်မထက်တန်ရင်ကြောင့်မရင်ကျက်ခြင်းကြောင့်မို့မညာဖုန်ညာအာထုတ်တဲ့အခါမှာအာသောတရားတွေကိုမှုအာထုတ်တဲ့အခါမှာသူ့ရတမာရီဖြည်းဖြည်းချင်းဖြည်းဖြည်းဖြည်းဖြည်းချင်းပဲအသိဉာဏ်ရအဲ့လိုမျိုးပုံကုမျိုးကိုဘာခေါ်လဲဆိုဒုက္ခပရိပဒါဒါနာပညာပုံကုခေါ်တယ်နော်အဓိကတော့တရားထုတ်တဲ့အခါကျတော့ဒီ သရာခြေခံဟိရိဝတ္တဘဝိရပြန်ဒါတွေခြေခံပြီးအထောအထောအထောနေအင်းဒီ၅ပါးထက်တန်ဖို့ရည်ကြည်တယ်နော်ရင့်ကျက်ဖို့ရည်ကြည်တယ်အင်းဒီ၅ပါးမရင့်ကျက်ရင်မထက်တန်မပြည့်စုံရင်တော့ဒီတမာရီဖြစ်တာနေတယ်တမာရီဖြစ်တာနေအသိဉာဏ်ဖြစ်တာလည်းနေတယ်မဉဏ်ဖွဉဏ်ရတယ်နေအဲ့ဒါကိုဒုက္ခပရိပဒဒါနာပညာပုဂ္ဂိုလ်လို့ခေါ်သွားပါနောက်တစ်ခုကတော့ဒုက္ခပရိပဒခိပ္ပပညာပုဂ္ဂိုလ် ယောဂီတူကတော့ဘာဖြစ်လဲဆိုခုနလိုပဲသူကတရားသွားထုတ်တယ်အတုပရှုမှတ်တယ်ခုဘုန်းကြီးတို့ပြောတယ်အတုပတွေရှုမှတ်တယ်အစားတောက်တွေမှာတွေအာရိပရိကူလာတင်ညာစဉ္ညာနှလုံးသွင်းပြီးစားတယ်ပြီးတဲ့အခါကျတော့ဝိပဿနာတရားတွေလည်းရှုတယ်ပြီးတဲ့အခါတေခြင်းတရားကိုလည်းစဉ္ညာနဲ့မရဏတတိအဲ့လိုစဉ္ညာပြီးအာထုတ်တဲ့အခါကျသူကကျတော့အိန္ဒိရီတွေ ထက်တန်လာတယ်ရင့်ကျက်လာအိန္ဒိထက်တန်ရင့်ကျက်လာတော့အိန္ဒိတွေအိန္ဒိတွေထက်မြက်ရင့်ကျက်တဲ့အတွက်သူ့ရဲ့တမာရီဟာလင်းမြန်စွာဖြစ်လာတမာရီလင်းမြန်စွာဖြစ်တော့မဉ္ဇဏ်ဘုံညာလင်းမြန်စွာရလာအဲ့ဒီလိုပုံကုမျိုးကြတော့ကျင့်ရတာတော့ခက်ခက်ခဲကျင့်ရပေမဲ့လို့အသိဉာဏ်ဖြစ်တဲ့အခါကျတော့လင်းမြန်စွာဖြစ်တဲ့အတွက်ဒုက္ခပရိပရာခိဗ္ဗပညာပုဂ္ဂိုလ်လို့ခေါ်တယ် ဒါကတော့ဘုန်းကြီးတို့ဇံပြမနဲ့ရိုးရိုးချင်းတဲ့ပုံကိုယ်တွေကိုဟောသွားတဲ့တရားနောက်တစ်ခုကျတော့ဇံနဲ့ပတ်သက်တယ်ဒုက္ခပရိပဒဒါနာပညာပုံကိုယ်တချို့ကြတရားကျင့်နေချင်းချင်းချင်းနဲ့ဒီဇံတရားတွေရဇံတရားတွေရဆိုထုံးစံတယ်ပေါ့ဗျာနိဝရဏတွေကင်းတာအကုသိုလ်တရားတွေကင်းတာအဲ့လိုကင်းမှပရမဇံကရတယ်နမိတ်တွေဒီပြီးတော့မှနမိတ်ထင်ပုံတွေပါပြီးပြောကြတာပေါ့နော် အဲ့မှာပထမဇန်ရမယ်ဒုတိယဇန်ရမယ်တတိဒါကတော့သူကတော့ခုနကတခုတည်းမဟုတ်ဘူးအတုပရွှေတော့ပထမဇန်မဲရကြံတဲ့အာရိကုရပတိကုရတင်ညာဗရဏဒါဇန်မရဘူးပြီးတော့မှတဗ္ဗလောကေနာပိတိတိတင်ညာတဗ္ဗတင်ကနေသတင်ညာကြံတဲ့တရားတွေရွှေမှတ်ရင်လည်းပဲဒီဇန်တရားတွေရတယ်သုံးဖို့ဇန်ရတယ်အနာပါနာတို့ကတိုင်းတို့ဒါတွေရှုရင်းနဲ့ပဲပထမဇန်ဒုတိယဇန်တတိယဇန်ရတယ်ပေါ့ဗျာ ရတဲ့ခါကျတော့ဒီရဖို့အတွက်ခုနဘုံ၅ပါးတတ္တာတို့ဝိရိယတို့ဟိတတ္တာတို့ဟိရိဥတ္တပဝိရိယပညာဆိုတိခဘုံ၅ပါးအမိပြုပြီးနေတာအထောက်တာပေါ့အဲ့ဒီခါမှာသူတန်တော်မှာအိန္ဒိယမရင်ကျက်ဘူးမရင်ကျက်တဲ့အိန္ဒိယတွေဖြစ်တယ်နှုတဲ့အိန္ဒိယဖြစ်တယ်အဲ့ဒီအိန္ဒိယ၅ပါးနှုတဲ့အတွက်သူရတာတမာရီကလည်းဖြည်းဖြည်းချင်းရပြီးတော့မညာဖုန်ညာအသိညာနဲ့ဖြည်းဖြည်းချင်းဖြစ်တယ် အဲ့လိုမျိုးပုဂ္ဂိုလ်ကိုဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်လို့ခေါ်တယ်။နောက်ယံတပါနောက်ယောဂီတပါကကြတော့အဲ့ဒီတိုင်းပဲဇံရတဲ့ကမ္မဋ္ဌာန်းတစ်ခုအထုတ်တယ်။ဒီဝဏတွေကင်းကွာသွားတယ်။အကုသူတရားတွေကနေကင်းစိတ်သွားတော့ပရမဇန်တွေတတိယသုဒ္ဓဇာနီရတယ်။ဒါတွေကတော့ခုနလိုတိခဘုံ၅ပါးအခြေခံပြီးကျင့်ရ။သူကြတော့အိန္ဒိရီတွေထက်မြက်တယ်အဲ့ဒီရဟန်းကြရှုမိုက်ရှုမိုက်အိန္ဒိရီကထက်မြက်လာတယ်ရင့်ကျက်လာ ရင့်ကြက်လာအင်းဒီလွန်ကဲထက်မြက်တဲ့အတွက်တမာရီရတယ်လင်းမြန်မြန်ရတမာရီလင်းမြန်စွာရတဲ့အခါရမညံဖွညာလင်းမြန်စွာရတယ်ဒီလိုပြောသွားတယ်အဲ့တော့ခုနကအတုပရှုတယ်ပေါ့ဗျာအဲဒီမှာဘုန်းကြီးတို့ဒါလေးကို အရင်ပြောပါမယ်အတုပရှုတဲ့အခါကျတော့တေအတုပရှုတဲ့အခါမှာနမိတ်ထင်ပုံတယ်ပထမတော့ကတော့ပရိက္ခာမနမိတ်ဆိုတာဘာလဲဆိုတော့ ဒီမြင်ရတဲ့အလောင်းကောင်ကြီးကို မျက်စိဖွင့်ကြည့်ရနော်ဖွင့်ပြီးရှုပါစွဲအောင်ရှုပါရှုချိန်ကနေစပြီးတော့ဒီမျက်စိမိတ်လို့ဒီအလောင်းကောင်ဘုံအလောင်းကောင်ဘုံကြီးကိုမျက်စိထဲမှာမထင်မရှားမချင်းရတာတော့ပြိကမနမိတ်ပဲမိတ်လဲတကားတည်းလေးစိတ်ကမစွဲသေးတော့ဒီလောင်းကောင်ဘုံကြောင့်မျက်စိမိတ်လည်းမမြင်ရတော့ပျောက်သွားတယ်နော်အဲ့တော့မျက်စိမိတ်လို့ဒီလောင်းကောင်ဘုံကိုမစွဲမချင်းရတာပြိကမနမိတ်ပဲရှုစားနေပြီနော် အဲကြောက်စရာမရှိပါဘူးဒီရှုပါများသွားရှုတတ်သွားမယ်အစာပဲနဲ့နည်းနည်းကြောက်တတ်လိမ့်မယ်နော်အဲ့ဒါတော့ထုံးစရာမယ်နော်ခါတလေဟိုလားအလောင်းကောင်ကိုကိုတယောက်တည်းအိတ်တကမြင်မှအိတ်အိတ်မရဖြစ်တတ်တယ်အဲ့ခါကျရင်မကြောက်ပါနဲ့အဲ့ခါကျရင်နော်ကြောက်ရင်ခုနကဘာကြောက်တယ်ကြောက်တာအာယုံပြုလို့အဲ့ကြောက်စိတ်ပျောက်ကောင်းတယ်ကြောက်စိတ်ပျောက်သွားပြီဆိုခုနလောင်းကောင်ကိုပြန်ကြည့်မယ်နော် အဲ့တော့ပထမဆုံးပရိကာမနိမိတ်ဒါတော့ပရိကာမနိမိတ်ဆိုရှင်းပါတယ်ဒီပရိကာမနိမိတ်မျက်စိဖွင့်ပြီးအကြာကြီးပေါ်ရတယ်မဆွဲမချင်းပေါ့ဆွဲသွားရင်တော့ပြဿနာမရှိဘူးရှုလို့ရှုပါများရင်ရှုတတ်ရင်ခဏဆွဲတယ်များသောဒါကြောင့်မနေ့ကဘုန်းကြီးကြံကြံပေးတာကိုယ်နဲ့နီးစပ်တဲ့ယုံလောင်းနေဆိုပို့ဆွဲတယ်ကိုယ်ဆွမျိုးသားသားချင်းတော်တယ်ဘာဖြစ်မပြတ်မြင်နေရတာပေါ့အမေတို့အဖေတို့ဆရာသမားတို့ဘုန်းကြီးမနေ့ကပြောတယ်ဘုန်းကြီးဆရာကြီးပဏိတာရမဆရာတွေဆွဲတယ်ဘုန်းကြီး ဘုန်းကြီးတော်တော်ယုတ်ကလဆွဲတယ်ဘုန်းကြီးရာမယုတ်ကလဆွဲတယ်စိတ်ထဲမှာဘာဖြစ်လို့သူမြင်ရတာရင်းနှီးနေအောင်ဘုန်းကြီးရာမကြီးဆိုရင် तू 90ကျော်မှာပဲဆုံးတယ်ဒီမှာဘုန်းကြီးအဲ့ဒီရွာတရွာကိုသွားရှုမှတ်တယ်သူနေတဲ့နေရာအရင်ဝင်နေရောက်သွားပြီเนาะသူကအိမ်မှာလဲပြီးခြေတော်ကြီးဖိုးဖူးရောင်အဲ့ဒါနဲ့အဲဒကမာကြီးလိုကြုံဟိုဘက်ရွာသွားလေတရားအထုတ်မယ် အဲဒီမှာတွေ့တွေ့ရင်သူကတော့ပါညာပြောပြီဘုန်းကြီးဟိုမှာရွာတရွာမှာအတုပသင်္ချိုင်းသွားတယ်သူကဆုံးရှာတယ်အဲဒါနဲ့ဘုန်းကြီးသူတိတ်တော့မွေးပါဘူးလေးငါးမိုင်လောက်ပဲအဲဒီမှာလာပြီးတော့ဘုန်းကြီးပြန်ရှုပါ ရောက်ချင်းရမယုတ်လာသွားကြည့်တယ်အဲသူတို့ကလည်းအဲဒီမှာကိုယ်ကိုချက်ချင်းသွင်းတယ်အဲကြောင့်ကိုယ်နဲ့သူကအတော်လဲတော်တာကိုယ်နဲ့နီးစပ်နေမှာသူ့ရုပ်ကိုအာယုံပြုလို့မြင်တယ် သေချာပေါ့မြောင်ဘုန်းကြီးဘာလုပ်လဲဆိုအဲ့ဒီကဘုန်းကြီးမတရားဟောပါတယ်ဟောတဲ့အခါကျဒီအသိဉာဏ်ရှုဤတိုင်းမှာဟောတာအဲဒီအတုပရှုအခန္ဓာမှာဘုန်းကြီးတရားဟော ရှုဤသင်ပေးကိုကိုယ်တိုင်လက်တွေ့ရှုအဲ့ဒီကနေပြီးတော့သူတို့ကဘာလုပ်လဲလောင်းကောင်းကြီးအလောင်းခေါင်းကြီးကိုမပြီးတော့ကိုကိုချက်ချင်းလောက်တာတယ်ဘုန်းကြီးတို့ညာဒေတာဘယ်လိုလဲမသိဘူးကိုကိုဒီကနေ့လောက်ဒီကနေ့တွန်းရတာဟုတ်ဗျာသူကလည်းတမျိုးသူတို့ယူစားကိုကိုချက်ချင်းလောက်တာကြ ဖြစ်ကြအဖြစ်ပါပဲအဲ့ဒီမှာသူတို့ကဒီတရားဟောရေစက်ချပြီးတဲ့ကအဲ့ခေါင်းကြီးကအိမသွားကိုရစ်ချကိုရစ်ချခူတဲ့အတွင်းတော့မှာဘုန်းကြီးကနေပြီးတော့အဲ့ဒီခေါင်းမတဲ့လူတွေကပြန်နေနေကွာလို့ငါနောက်ဆုံးအတုပရှုခြင်းခေါင်းကြီးဖွင့်ကွာအဲ့ဒီမှာဖွင့်ပြီးတကြကြီးဘုန်းကြီးအတုပရှုနေဒီတဲ့ဟိုအယူဆရှိသေးတယ်တချို့အမှ အတော်သူတို့ဟိုဟာဘလို့ပိယိနာကိုဆိုဒီလောင်းကောင်ကြီးကိုပုတ်ပြီးတော့ဝက်စားတော့ပုတ်ပြီးပိယိရပိယိနာကိုကြွားဖို့အင်းကြွားဖို့ဘာညာဖိတ်တယ်လူကဖိတ်တယ်သူသူကလည်းတမျိုးဒီယူစားတွေကလည်းရှိသေးတယ်တည်သွားတယ်အလောင်းကိုသူ့ကိုစားရင်းနဲ့ပုတ်ခေါ်ပြီးတော့အိမ်မှာရက်လေတာတို့ဘာလို့ကလုတ်သေးတယ်အဲ့ဒါတွေကလည်းဖိတ်ခေါ်တယ်ဒါပေမဲ့ तू ကသူဘာလို့လဲကိုလည်းကိုလို့ကိုဘုန်းကြီးလည်းလုတ်လိုက်ပါတယ်မတ်တရပြီးတော့ရမ်းမယောဂလကိုရှုတယ် အဲ့ဒါကမြင်လွယ်တယ်နော်ခဏကြည့်လိုက်ပေမဲ့ကိုယ်နဲ့နီးစပ်တဲ့ခါကျတော့ဥက္ကနမိတ်ထွင်လာတယ်နော်အဲ့တော့မျက်စိဖွင့်ကြည့်လို့မြင်တာတော့ပဋိက္ခမနမိတ်ပဲမှတ်ထားမယ်နော်ဟောမျက်စိမှိတ်ထားတယ်မှိတ်လိုက်လဲပဂရိမျက်စိပဲဖွင့်ကြည့်သလိုအဲ့ဒီအလောင်းကောင်ပုံကြီးမြင်နေတယ်မြင်နေမြင်နေပြီဆိုရင်အဲ့ဒါဥက္ကနမိတ်ပဲနေရနမိတ်၃မျိုးနော် ကမ္မပရိကမ္မနမိတ်ဩဃနမိတ်ပရိပါကနမိတ်၃မျိုးရှိတယ်နော်မှတ်ထားမယ်နော် မျက်စိဖွင့်ကြည့်မြင်တာပါလေပရိကာမနမိတ်မျက်စိမိတ်ထားတယ်မျက်စိဖွင့်ကြည့်တယ်လို့ဒီလောင်းကောက်ဘုံကြီးမြင်ပါလေဩဃနမိတ်ဒါမှတ်တာဩဃနမိတ်ကြတော့သူ ဖြစ်နေတဲ့လောင်းကောင်ပုံပုံပုံစံကြီးတိုင်းမြင်တာပေါ့ရဝိသုရိမတ်ကတော့ဒါကိုရေးထားတယ်ဒီဩဃနမိတ်ကြတော့ဒီဒီလောင်းကောင်ပုံကြီးကသူဖြစ်နေတဲ့အတိုင်းတွေ့တာပေါ့ဗျာနော်ဘာဖြစ်နေလဲဒီလောင်းကောင်ကြီး ပုတ်နေပုတ်နေတဲ့အတိုင်းပေါ့ဖောင်းနေဖောင်းနေတဲ့အတိုင်းပေါ့ညိုမဲနေညိုမဲနေတဲ့အတိုင်းပေါ့အယုတ်ဆိုးကြောက်เสียပုံစံမျိုးတွေ့ရမယ်ဖြစ်နေတဲ့အတိုင်းတွေ့တာပါပဲအဲ့ဒါဥက္ကနမိတ်နော်ဥက္ကနမိတ်ကြတော့လှလှပပမတွေ့ဘူးဒီတိုင်းကြီးပဲသူငကိုတိုင်းကြီးပဲခေါင်းထဲမှာငကိုရှိတဲ့တိုင်းပဲမျက်စိမိတ်တာဒီတိုင်းကြီးပဲမြင်ရမှာပဲလေသူကဟောပိုင်းလာရမှာဆရာတော်ရုပ်လောင်းကြီးဆိုညုံညုံမဲမဲရုပ်လောင်းကြီးနဲ့ဘုံကြီးမြင်နေရတာပေါ့ဒါဥက္ကနမိတ်ဒါမျိုးပေါ့ အဲ့ရနေဆက်ပွားမယ်ဒီပေါ်မှာကတ်တော့ဆက်လိုက်ပွားအဲ့လိုပွားပွားပွားပွားအဲ့တမာရီအားကောင်းလာပြီအားကြီးလာပြီဆိုရင်ဘာဖြစ်လာလဲအဲ့မှာဥပမာပေးသွားတာတော့ပြိဗာနိမိတ်တံပနာနော်ယာဝဒတံဘုံစိတ်တောနိဗ္ဗာန်တော်ထူလပြေစင်ကပုရိသောဝိယနော်ဒီပရိအဲ့ဒီကနေဥက္ကနေမျိုးဆက်လက်ပွားပွားပွားပွားပွားနေအဲ့ဒီမှာ ဒီတမာရီတွေအားကောင်းလာတယ်ဆင်ញင်မှုတွေအားကောင်းလာတယ်နော်ပြီးတော့မြင်တမာရီတွေရှင်းကျက်လာအဲ့မှာအလောင်းကောင်မှုဒီအာယောနဲ့ငြိမ်သက်လာတယ်နိငကောကဒီဩဃနမိတ်တုံးကကြတော့ဒီလောင်းကောင်ကမငြိမ်မသက်ပေါ်တတ်တယ်ပရိပါဏိမိတ်ပရိပါဏိမိတ်ကြတော့ဒီအလောင်းကငြိမ်သက်သွားတယ်ငြိမ်သက်ပြီးရှိလာတဲ့အတွက်ကြောင့်မို့ဘာဖြစ်လဲဒီလောင်းကောင်ဘုတ်ကြီးကဒီငကိုယ်တုံးကပုံစံမျိုးမဟုတ်တော့ဘူး မိပြီဖြိုးဖြိုးပေါ့လျောင်းအိမ်နဲ့ဆူဖြိုးတဲ့ခန္ဓာကိုယ်ပေါ့ပြီးပြီဆိုပြီးခန္ဓာကိုယ်ကြီးမျိုးပေါ်လာတတ်တယ်နော်ငကိုလုံးကလို့ကြောက်စရာယုံစရာပြစ်မပေါ်တော့သူ့ရဲ့ခန္ဓာကိုယ်ကပြီးပြီဆိုပြီးခန္ဓာကိုယ်ပုံစံမျိုးပေါ်လာလိမ့်မယ်အဲ့ဒါကြောင့်ဥက္ကနမိတ်ပေါ့သူကလင်းရောင်နေတဲ့တကွာအဲ့ဒီမျိုးမြင်လာတတ်တယ်အဲ့ဒါကြောင့်ပရိကာမပရိပါကနမိတ်နော် မျက်စိဖွင့်ကြည့်လို့မြင်လာပါလေပရိကာမနမိတ်မျက်စိမိတ်ထားတယ်ဖွင့်ကြည့်လို့မြင်ရင်ဖွင့်ကြည့်တက ပုတ်ရင်ပုတ်တဲ့အတိုင်းညိုခွက်မဲခွက်တွေရှိနေရှိနေတဲ့အတိုင်းတခါတလေကြဒီပြန်သေးသွားတဲ့ခါကျဒီလိုဘုန်းကြီးတွေ့ရတယ်ဒီပါဇက်ကနေသွေးတွေယိုးစီပြီး6သွေးနေတာဒါမျိုးမျိုးစုံတွေ့လာဓမ္မကြီးတွေဆောင်းနေဆိုပိုးမြင်လိုက်အဲ့ဒီအတိုင်းကြီးမြင်လိုက်မှဥက္ကနမိတ်အဲ့ဒါကိုဆက်ရှုရမယ်အဲ့ဒီဆက်ရှုအဲ့ဒီဥက္ကနမိတ်ကြတော့ဒီရဲ့မြင်ရတဲ့အာယုံကဘာဖြစ်လဲဆိုဒီမှာစာဒီတိုင်းပြောရင် तू ကအမကောင်းဘူး အမကောင်းသေးတဲ့အတွက်နော်တမာရီကမကြီးမမမြင့်မညသေးတဲ့အတွက်ဒီအလောင်းကောင်ကငြိမ်သက်မှုမရှိဘူးနော်ပေါ်နေတဲ့အလောင်းကောင်ငြိမ်ငြိမ်သက်သက်မပေါ်ဘူးဆက်ပွားဆက်ပွားပွားပွားနဲ့တော့ဆင်ញမှုအကောင်းလာမယ်ကြီးမာတမာရီကအကောင်းလာမယ်ရင့်ကျက်လာမယ်အဲ့ဒီခါကျအလောင်းကောင်ငြိမ်သက်သွားငြိမ်သက်သွားပြီးတော့ခုနဥပမာပေးထားတော့ဒီဒီ ဝဝဖြီးပြီးဖြိုဖြိုအိတ်နေတဲ့ခန္ဓာကိုယ်ရှိတဲ့ပုံကုံမျိုးတွေကိုတွေ့လာတယ်ခုနပရိပါကအုတ်ကနမေတုကမလမပပုံပေါ်တယ်ပေါ့ဗျာဟိုကြတော့အဲ့ဒီလိုအပေါက်အပေါက်အပုံအမဲတွေမပေါ်တော့ပြီးပြီးပြီးဖြိုဖြိုအလောင်းကောင်မျိုးပေါ်လာနိုင်တယ်အဲ့ဒီခါကျသူ့ရဲ့တမာရီဆွမ်းအကြောင်းခုနတွေဖုံးလွှမ်းသွားပြီးတော့တာမန်ရုပ်မျိုးပဲပေါ်လာနိုင်တယ်အလင်းနမိတ်နဲ့တွေ့လာမယ်နော်အဲ့ဒါကိုဆက်ပြီးဆင်ញင်စီးပြားမှာ အဲ့ရနေဒီပရိပါဏမေကိုဆက်လက်ဆေးပြင်းဆေးပြင်းပေါ့ဒီနိဗ္ဗာန်တွေလည်းကင်းလာလဲနိဗ္ဗာန်တွေကဖြည်းဖြည်းဖြည်းဖြည်းနဲ့နိဗ္ဗာန်တွေကင်းကင်းကင်းကင်းကင်းကင်းလာတဏှာကြီးနဲ့နာရက်လို့အဲ့လိုဖြစ်လာတဲ့ခါကျရင်သူကတော့ဇိုင်းအင်္ဂါတွေကိုဆင်ញင်လို့ရနော်အဲ့တော့သူကဒီအတုပကြတော့ဘာဇံပဲရလဲဆိုအတုပဇာနေတိအတုပရာမဏိပထမဇာနေဒီလိုဖွင့်တာပထမဇံပဲရနော် ဒုတိယဇန်တတိယဇန်မရဘူး။ဘာကြောင့်မို့အတုပမှာဒီပထမဇန်ပဲရတယ်လဲလို့မေးလို့ရှိရင်ဒီအာယုံကိုဒီအတုပအာယုံကိုခွန်ကြီးတို့ကရောက်တော့ဘာနဲ့တင်ပေးရလဲချိန်ပေးရလဲဝိတက်ပေါ့ဗျာ။နော်။ ပထမဇံဘာလို့ရလဲဆိုဒီအာတုဘဒီမှာတော့အကြောင်းပြတာအာတုဘအာယုံကအာနယ်လို့ဆိုပြောဘာဖြစ်လို့အာနယ်လဲဆိုအာတုဘအာယုံကတော့နှစ်သက်ရှာအာယုံမဟုတ်ဘူးမနှစ်သက်ရှာအာယုံဆက်ဆုပ်ဖွဲ့ရအာယုံအဲ့ဒီဆက်ဆုပ်ဖွဲ့ရအာယုံကိုစိတ်ကရောက်သွားအောင်ကဝိတက်ပါမှာတင်ပေးလို့ရဝိတက်မပါဘဲနဲ့ဒါဆင်ញံတုံးတက်လို့မရဘူးနော်ဝိတက်ရဲ့အစွမ်းတတ္တိကြောင့်မို့ဒီဆက်ဆုပ်ဖွဲ့ရအာယုံမှာစိတ်ကကတ်သွားအောင်လုံနိုင်တယ် ဒါကြောင့်မို့ဝိတက်ပါတဲ့ပထမဇန်ပဲရနိုင်ဝိတက်ကင်းတဲ့ဇန်တွေမရနိုင်ဒါလေးမှတ်ထားမယ်နော်အဲ့တော့မှပြောစရာရှိတာပထမဇန်ဆိုဝိတက်ဝိစာရာပီတိဒုက္ခဧကကံအရှင်ပြဘယ်နှလို့ဒီအလောင်းကောင်ပုတ်ကြီးကပီတိတွေဖြစ်နေမယ်လဲဒုက္ခတွေဖြစ်နေဒါလည်းမေးစရာပဲပေါ့နော်အဲရှုမှန်ရှုမှန်ရင်လည်း तू ကဘာဖြစ်လာလဲပီတိသောမနတာဖြစ်ပါတယ်တဲ့ ဒီအလောင်းကောင်ဘုတ်ကြီးနဲ့ဆက်ဆုပ်ယွန်းရှားပွဲရှိပေမဲ့လို့လေ။အိုးငါဒီကျင့်နေကျင့်နေတဲ့တွေ့ဆက်ဆုပ်တေချောပေါ့အိုတာတို့တေတာတို့တေချောပေါ့လွတ်တော့မှာပဲ။အဲ့ဒီလိုအတွေးတွေဝင်လာတယ်။ဝင်လာတဲ့အတွက်အိမ်မှာပီတိပတ်ပြဖြစ်တာ။ငါဒါမျိုးရှုနိုင်တဲ့အတွက်ဒီသေးဒါကြောင့်ဒီညောင်လေးပင်တော်ဆရာတော်ရဘုန်းကြီးဒီဟိုမှာပြောမလို့ပါ။ မရဏတတိမညောင်လေးမတော်ဆရာတို့ကဘာပြောလဲဆိုမသေးခြင်းတုတ်တန်သွားမရဏတတိကိုနာနာဟောမသေးရနိဗ္ဗာန်ရောက်ခြင်းတုတ်တန်သွားပြီသေခြင်းတရားမြောင်ရှုဒီမှာလဲအတုပတရားမြောင်ရှုအတုပတရားမြင် နမိတ်တွေပေါ်လာပြီလေပထမဩဃာနေပြီပြိဗာနမိတ်ကြတော့ခုနက ပုတ်ပွားတာတွေမတွေ့တော့ဘူးသူ့ရဲ့ဒီအလောင်းကောင်ပုံစံခုနပြည့်ပြည့်ဖြိုးဖြိုးပုံစံမျိုးပြန်ပေါင်လာတယ် အဲ့ဒီခါကျတော့ तू ကပိဋိပတ်တိဖြစ်လာဘာဖြစ်လို့ပိဋိပတ်တိဖြစ်လဲဆိုခုနကပြောသလိုပေါ့လေဩငါဒီကျင့်နေကျင့်တဲ့အတွက်ဒီအိုဘေးတွေအိုချင်းတရားတွေသိချင်းတရားတွေသိချဖို့လွတ်တော့မှာပဲဒီလိုစိတ်မျိုးတွေဖြစ်ပြီးပိဋိပတ်တိတွေဖြစ်တာဒီလိုပြောတယ်ပိဋိဝါမြောင်းဥပမာပေးထားတာတော့မစင်ကြုံမှာပေါ့ဗျာမစင်နေကြုံရပြန်နန်းတာပေါ့ဒါပေမဲ့သူ့ကိုဒီလိုပဲအခွ ဒီနိုင်ငံမှာဆိုဟုတ်လားဒီလိုကျုံတဲ့ပုံကိုယ်တွေပတ်စံများများရတော့သူကပဲဆိုင်ရတော့ပျော်တာပေါ့ဗျာဒါပဲအဲ့ဒီသဘောမျိုးပဲနော်မစင်ကျုံသမားများလည်းမစင်ကိုကြည့်ပြီးတော့ तू ကဒီများများဒီခက်ခဲနဲ့လှုပ်တဲ့ပတ်စံများများရဒီကငွေကြီးကိုကြည့်ပြီးပျော်တာဒီမှာတော့ဒါတွေရှုမှတ်ရတဲ့တွေ့ဒီဟာတွေလွတ်ရနေရငါရောက်တော့မှာပဲအိုတဲ့ဘေးတွေတည်တယ်ဘေးတွေ လွတ်တဲ့နေရာရောက်မှာပဲဆိုပြီးအဲ့ဒီလိုဝမ်းမြောက်ဝမ်းသာဖြစ်တယ်ဆိုပြီးတော့ဒီလိုပြောတယ်ပေါ့ဗျာ ခုနမှတ်ထားဖို့ရကဘုန်းကြီးတို့ဒီအတုပရှူရင်ပါလေပထမဇံမဲရတယ်ဒါမှတ်ထားနော်ဘာဖြစ်လို့ပထမဇံမဲရလဲဆိုလို့ရှိရင်အတုပအာယုံက အာနယ်တို့ဘာဖြစ်လို့အာနယ်လဲလို့မေးရင်အတုပအာယုံဆိုတာတော့ခုနနှစ်သက်ဆရာမဟုတ်ဘူးလေဆက်ဆုပ်ရှင်ရှာဝယ်ယူဘွားတော့အဲ့ဒီလိုဘွားတဲ့ခါကျတော့ ဒီအာယုံပေါ်ဒီစိတ်ကဒီအာယုံပေါ်ရောက်သွားအောင်ဝိတက်မပါပဲနဲ့ဆင်ញံသုံးသပ်ဖို့ခက်တယ်ဝိတက်ပါမှဝိတက်ရှိမှဆင်ញံသုံးသပ်လို့ရတယ်ဝိတက်နဲ့ကင်းပြီဒီအာတုပအာယုံကဆင်ញံသုံးသပ်လို့မရဘူးဒါကြောင့်မို့ဝိတက်ပါတဲ့ဇံမျိုးပဲဖြစ်နိုင်တယ်ဝိတက်ပါတဲ့ဇာဆိုပထမဇံပဲဖြစ်နိုင်တာပေါ့ဗျဝိတက်ဝိဇာရပိတိဒုက္ခဧကကရဝိတက်မပါတဲ့ဇံမဖြစ်နိုင်ဘူးဒါလေးမှတ်ထားပါနော်အဲ့ဒါအဓိကပဲ အဲ့တော့နောက်တစ်ခုတုတ်တတုတ်ကိုခွန်ကြီးပြောပါမယ်နောက်တစ်ခုဟိုပြောထားတဲ့တုတ်လေးဝိထာရာတုတ်ဒီတုတ်လည်းကောင်းပါဒီတုတ်ကကြတော့သူကပါလဲဆိုတော့ဘယ်လိုပုံကူမျိုးဟာဘယ်လိုဒါနာပိဒုက္ခပရိပါဒီခုနအကျင့်၄မျိုးပဲအကျင့်၄မျိုးခွဲဟောတဲ့အခါဘယ်ပုဂ္ဂိုလ်မျိုးဟာ ဒုက္ခပရိပိဒဒါနာပညာပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်မျိုးကဒုက္ခပရိပိဒခိဗ္ဗပညာပုဂ္ဂိုလ်ဒါကိုဟောထားတဲ့ဝိထာတာတော့ကြအဲ့ဒီမှာပထမဆုံးဒုက္ခပရိပိဒဒါနာပညာပုဂ္ဂိုလ်ခက်ခက်ခဲကျင့်ရတယ်ဖြည်းဖြည်းနှိမ့်နှိမ့်တမာရီရတဲ့ပုဂ္ဂိုလ်အဲ့ဒါပါလေချို့ယောဂီပုဂ္ဂိုလ်ကပင်ကိုယ်တဘာဝကိုဒေါသအကြည့်တယ်လောယာကအာကြည့်တယ်လောဒေါသအာကြည့်တယ်မောဟအာကြည့်တယ်ကိလေသာအာကြည့်တယ်ပေါ့ဗျာအဲ့ဒီလို ရာဂဒေါသမောဟအာကြီးနေတဲ့အတွက်သူ့မှာကိုယ်ဆင်းရဲတွေစိတ်ဆင်းရဲတွေမကြခဏခံစားကိုယ့်ကိုပြန်သုံးသပ်ကြည့်နိုင်နော်ရာဂတဝုတယောက်ကိုနှစ်သက်တာတဝုတယောက်သားပေါ်သမီးပေါ်သိညာနိုးလင်းနေအဲ့ဒီဟာကိုခံစားရတယ်နော်ဒေါသအာကြီးကဘုန်းကြီးတို့ဒေါသဖြစ်ခဲ့ဘူးလားဒေါသအာကြီးနဲ့ကိုပြန်ခံစားရတယ်နော်ဒေါသပြေသွားမြဲအဲ့ဒီအဲ့ဒီဒုက္ခအဲ့ဒီလောဘ အာကြီးတဲ့ပုဂ္ဂိုလ်ဒေါသအာကြီးတဲ့ပုဂ္ဂိုလ်မောဟအာကြီးတဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒီလောဘအာကြီးတဲ့အတွက်ဒေါသအာကြီးတဲ့အတွက်မောဟအာကြီးတဲ့အတွက်ဘာဖြစ်လဲကိုယ်ဆင်းရဲစိတ်ဆင်းရဲခံစားရမကြခဏခံစားအဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့ခုနတတ္တာဆိုင်အိန္ဒိတွေကနုတဲ့တတ္တာဆိုင်အိန္ဒိ၅ပါးဖြစ်တယ်အားနည်းတဲ့အိန္ဒိ၅ပါးဖြစ်ပေါ်တယ်လို့ဆိုလိုက်အဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့အိန္ဒိ၅ပါးရှင်းချက် အင်းဒီ၅ပါးကနုနေတဲ့အတွက်မရင်ကျက်တဲ့အတွက်တရားတွေအာထုတ်တဲ့ခါကျတော့တမာရီဖြည်းဖြည်းဖြစ်လာတယ်။တမာရီဖြည်းဖြည်းဖြစ်ပြီးတော့မညာဖူညာဖြည်းဖြည်းရတယ်လို့ဒါမျိုးပြောပါနောက်တစ်ခုကတော့ဒုက္ခပရိပဒခိပပညာပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြတော့ခုနပုဂ္ဂိုလ်လိုပါပင်ကိုယ်တဘာဝအပြင်သူကဒေါသကြီးမယ်လောဘကြီးမယ်မောဟကြီးမယ် အဲ့ဒီလောဘကြီးခြင်းမောဟကြီးခြင်းဒေါသကြီးခြင်းကြောင့်မို့သူ့မှာဗာပြဿနာတက်လာလဲဆိုတော့သူ့ကြတော့အဲ့လိုကြီးရင်ကြောင့်ကိုယ်ဆင်းရဲစိတ်ဆင်းရဲမကြာခဏခံစားရမယ်ဒါပေမဲ့လို့တချို့ပုံကိုယ်တွေကတော့မှတ်တော့လောဘကြီးဒေါသကြီးပေမဲ့လို့တကယ်အထုတ်ရင်းနဲ့ပဲအင်းဒီတွေထက်မြက်လာရှိတယ်အဲ့လိုပုံကိုမျိုးတွေရှိတယ်အင်းဒီ၅ပါးထက်မြက်လာတယ်ရင့်ကျက်လာတယ်ပြီးဆုံးလာအတိတ်ကနဲ့လည်းဆိုင်ပါပေါ့ဗျာ အဲ့လိုအဲ့ဒီ၅ပါးထက်မြက်ရင့်ကျက်လာခြင်းကြောင့်မို့သူကဘာဖြစ်လဲတမာရီမြန်မြန်ရမယ်တမာရီမြန်မြန်ဖြစ်ပြီးမြန်မြန်မဲ့ညာဖုန်ညာရတဲ့ပုံကိုဒါမျိုးပြောနောက်တစ်ခုကြတော့ဒုက္ခပရိပဒဒါနာပညာပုံကိုတချို့ပုံကိုကြပင်ကိုသဘာဝအပြင်လောဘလည်းမကြည့်ဘူးဒေါသလည်းမကြည့်ဘူးမောဟလည်းမကြည့်ဘူးအဲ့ဒီလိုလောဘဒေါသမောဟမကြည့်ကြောင့်ကိုယ်ဆင်းရဲဆင်းရဲမကြခဏမခံစားတော့ဘူး ဘုန်းကြီးပြောချင်တာအဲ့ဒါပါပဲဒီလောဘဒေါသအာကြီးတဲ့ပုံကတော့အဲ့ဒီရဲ့အကျိုးဆက်ကခံစားရတယ်ဗျဘုန်းကြီးဖြစ်လူဖြစ်ပြီဒါတွေကိုဘုန်းကြီးတို့ကလောဘဒေါသကြီးတာတော့ကြီးမှာပဲလေပုထုဇဉ်သားဆိုတော့လောဘလည်းကြီးကြီးမှာမာနလည်းကြီးကြီးမှာဒေါသလည်းကြီးကြီးမှာဒါတွေကိုတတိနဲ့ထိန်ပေါ့ဗျာတရားနဲ့နေပေါ့ဒါဆိုရင်ဒီရဲ့အကျိုးဆက်တွေခံစားဖို့တတ်တာနိုင်အဲ့ဒီလိုနဲ့ तू က မခံစားဘူးအဲ့ရနေတရားအထုတ်တယ်အထုတ်တဲ့ခါကျသူ့မှာလည်းအိန္ဒိတွေကနုတဲ့အိန္ဒိတွေမရင်ကျက်တဲ့အားနေတဲ့အိန္ဒိတွေပဲဖြစ်ပေါ်လာတယ်အဲ့ဒီအိန္ဒိတွေ၅ပါးနုတဲ့အတွက်အားနေတဲ့အတွက်တမာရီကဖြည်းဖြည်းဖြစ်တယ်တမာရီဖြည်းဖြည်းဖြစ်တော့မဉ္ဇဏ်ဖုန်ဉ္ဇဏ်ဖြည်းဖြည်းဖြစ်တော့ဗျနောက်တစ်ယောက်ဒုက္ခပရိပရာခိဗ္ဗပညာဒီပုဂ္ဂိုလ်ကြတော့ပင်ကိုယ်တဘာဝကိုကလောဘဒေါသမောဟ အားနည်းတယ်အားနည်းတဲ့အတွက်လောဘဒေါသမောဟအားမနည်းတဲ့အားနည်းနေတဲ့အတွက်ကိုယ်ဆင်းရဲစိတ်ဆင်းတိတ်မခံစားရဘူးအဲ့လိုမခံစားခြင်းကြောင့်မို့တရားထုတ်တဲ့အခါကျရင့်ကျက်တဲ့အိန္ဒြေတွေဖြစ်ပေါ်လာတယ်အဲ့ဒီရင့်ကျက်တဲ့အိန္ဒြေဖြစ်ပေါ်လာခြင်းကြောင့်မို့သူဟာတမာရီတွေမြန်မြန်ဖြစ်တယ်တမာရီတွေမြန်မြန်ဖြစ်ပြီးတော့မဉ္ဇဏ်ဖုန်ညာမြန်မြန်ရတယ်ဒါပြောသွားတယ်ဗျာ ဒါကတော့ဘုန်းကြီးတို့ခုနကပုဂ္ဂိုလ်အကျင့်စရိုက်တွေကိုဟောတာပါပဲဟောလောဘကြီးနေတဲ့ဘုန်းကြီးတို့ဒီလောဘဒေါသမောဟတွေကိုနည်းအောင်ကျင့်ရတရားတွေတခုတည်းကျင့်နေဒီကောင်တွေကဒီလောဘဒေါသဒီလောက်ထိပြင်းထန်မှာဖြည်းဖြည်းရော့သွားတာဘယ်သူမှဆိုရှိနေတာပဲဒီကိလေသာတွေကလေဘုန်းကြီးလည်းရှိတာဒါကိုသိဖို့ပဲတရားတတိလေးနဲ့ထိထိန်သွားရင်တဖြည်းဖြည်းနဲ့ရော့ပါသွားတယ် ရောပါမှဒီတမာရီကလည်းဖြစ်ဖို့လွယ်တယ်ဗျာလောဘရှိနေမယ်ဒေါသရှိနေမယ်ဆိုမလွယ်ဘူးအဲ့ဒါလေးလည်းပြောချင်လို့ပါနော်တကယ်လို့အဲ့လိုတွေဘုန်းကြီးကနေပြီးတော့ကျင့်ကြအထုတ်မယ်ဆိုရင်ဒါအများကြီးကိုယ့်အတွက်ဖြစ်နိုင်မှာအဓိကတော့ဒီနေ့ပြောချင်တာကအတုပတရားပေါ့နော်နောက်ဗမာစကားပုံရှိတယ်လေမသားတစ်ခေါက်ကြောင်းဆယ်ခေါက်နော်ကြောင်းဆယ်ခေါက်လောက်သွားပြီမဲ့လို့အသိဉာဏ်ကဖြစ်ချင်မှဖြစ်တာ ကြောင်းဆက်ကောင်းသွားမယ်ဝိပဿနာတွေတရားထုတ်တယ်တခါလေဝိပဿနာမထုတ်ကြောင်းသွားရံဖြစ်ပြန်လာချက်ဆုံးကရင်လည်းဟိုလူနံပါတ်တက်ဒီလိုဒါတွေကလည်းရှိသေးတယ်ဒါတော့လူမဟုတ်ပေါ့ဘုန်းကြီးတွေလည်းဒီလိုပဲဖြစ်တာပါအဲဒါကြောင့်ဘုန်းကြီးကဘာလုပ်လဲမတာမတာတစ်ခေါက်သွားရင် ရှုတတ်မှာပါပဲဒါလည်းမရှုတတ်ရင်တော့အကျိုးမရှိပါဘူးရှုတတ်အောင်လုပ်နော်ဒါဒီနေ့ဘုန်းကြီးသင်တာရှုတတ်ဖို့အရေးကြီးတယ်တွေ့လို့ဒီအာသုဘလောင်းကောင်းကြီးကိုရှုတတ်ပါစေ။ နော်ခုနဘုန်းကြီးတို့မကြမကြလဲရှုခိုင်းနေတာအဲ့တော့ဒီမှာအကြောင်းအရာလေးတခုပြောပြီးသိညာပေါ့နော်ဒီရှေးတုန်းကဒီမှာတော့ဘယ်နေရာပဲဒေသတော့ပါဘူးဖះရလက်တက်ကလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဘာပြောသွားလဲဆိုတော့ရှေးတုန်းကပေါ့ဗျာဘုန်းကြီးတို့ငငယ်ရထီအောင်ကို ရှိသေးတယ်အဲ့ဒီတပူပေါ့သွားသွားကြထိုးတာပေါ့တမာတို့ဘာတို့ရှိတမာတော့သိတယ်ကျန်တာဘာသာလောက်အောင်မသိတော့ဘူးမမှတ်မိတော့ ဆရာတော်တွေကခိုင်းတဲ့ခါကျတော့အဲ့ဒီရဟန်းငယ်တစ်ပါးနဲ့ကိုရင်လေးတစ်ပါးဒီတဘူတန်လှုပ်ဖို့အတွက်တမာပင်တို့ဘုန်းကြီးကတော့ရဟန်းတွေကမခုတ်ကောင်းကိုရင်ခေါ်သွားတော့ယူခေါ်သွားပြီးတော်တယ်လျှောက်ရှာရဟန်းကတော့ရဟန်းငယ်ကတော့သူကလူသွားလမ်းတိုင်းသွားပြီးရှာတယ်ဟိုကိုရင်ကတော့လူသွားလမ်းတိုင်းမသွားသူကဒီတော်ကြတယ်ဟိုသွားဒီသွားလျှောက်တို့သွားရင်သွားရင်ဘာသွားတွေလဲဆို အလောင်းကောင်ပုတ်ကြီးသွားတွေ့လူသေးလောင်းကောင်ပုတ်ကြီးသူကလည်းဆင်ញင်နေကြဖြစ်ပုံရတယ်ဗျဘုန်းကြီးထင်တာတော့မဆင်ញင်တိုင်းတော့ဒီကလေးကြောက်မှာပဲလေကိုရင်ပဲရှုနေကြပွားနေကြနော်ဒီနေ့သင်ထားတာဒါပဲကြောက်စရာမလိုဘူးရှုတတ်ဖို့ပွားတတ်ဖို့အတုပါလောင်းကောင်တွေတွေ့အဲဒီတော့ဒီကိုနေ့ကဒီအလောင်းကောင်ကိုရှုရင်းရှုရင်းနဲ့ခုနလိုပထမဆံရတယ်မှတ်တာနော်ဗြဟ္မဒီဟာကိုမျက်စိဖွင့်ကြည့်ရတယ်နော်သူမတ်တရရှုတာ မျက်စိဖွင့်ကြည့်ရှု မျက်စိဖွင့်ကြည့်ရှုသည့်တန်ဒါလည်းပရိကမနမိမျက်စိဖွင့်ကြည့်ပြီးတော့ဟိုနာလေတိုက်တဲ့ဘက်ကမင်းနေအောင်နော်လေမတိုက်ဟိုလေအောက်ကမနေအောင်လေလေလေတိုက်တဲ့ဘက်ကနေအဲ့ရဘယ်မှမျက်စိဖွင့်ကြည့်ရှုဒါပရိပါပရိကမနမိမျက်စိမိတ်လိုက်တဲ့ကဒီလောင်းကောဘုရားမျက်စိတဲ့ဆွဲလာပြီမျက်စိမိတ်လို့ရဒါဩဃနမိမျက်စိဖွင့်ကြည့်သလိုဒီလောင်းကောဘုရားမြင်နေမယ် နော်ဒီအပုတ်ကောင်ကြီးတိုင်မြင်မှာပဲသူတွေ့နေတဲ့အတိုင်းဟိုမှာမြင်အကြီးတွေယိုကြနေယိုကြတဲ့အတိုင်းလောက်တွေစားနေလောက်တွေအကောင်တွေစားနေကောင်နေစားတဲ့အတိုင်းဒီနေ့ကဘုန်းကြီးတို့မြင်တဲ့တခါကြီးရုပ်တော်ကဒီလက်တွေကမျက်နာတော့ခြေတထားတာဒါပေမဲ့လက်တွေကပုတ်နေပုတ်တဲ့ဟာတွေတွေ့နေအဲ့လိုမျိုးတွေမြင်ရတာပေါ့ကိုကအဲ့ဓာတွေကိုမျက်စိနဲ့ဆွဲကြည့်အောင်မှအဲ့လိုမှိုင်းမှိုင်းမှိုင်းမှိုင်းဆက်မှားတယ်နော် အတုပအတုပပုတ်ကောင်ပုတ်ကောင်ကြိုက်တယ်လို့မှတ်လေအကောင်ပုတ်ကောင်ပုတ်ကောင်ပုတ်နော်အကောင်ပုတ်သဘောမလွန်ဆန်းနိုင်မှလားကြိုက်တယ်လို့မှတ်တာအတူတူပဲအဓိကတော့ဒီအပုတ်ကောင်ကြီးသဘောမြင်ဖို့ပဲအဲ့ဒါနဲ့ဥက္ကနမိတ်မျက်စိထဲမှာမျက်စိပဂရိမျက်စိဖွင့်ကြည့်လို့မြင်အောင်မြင်တဲ့ဥက္ကနမိတ်ကိုဆက်ပွားပွိုင်းပွိုင်းပွိုင်းနဲ့ဥက္ကနမိတ်မှာခုနပြောတာကတမာရီအာမကောင်းသေးဘူးမရင်ကျက်သေးဘူးနော် ပြီးတဲ့အခါကျမရင်ကြက်သေးတဲ့အတွက်ဒီဥက္ကနမိအာယုံကြီးကလှုပ်ရှားနေသေးတယ်မငြိမ်ဘူးဒီမှာလှုပ်လှုပ်ရှားရှားပေါ်နေတယ်နော်အဲ့ရနေဆက်မှတ်မယ်ဒီနောက်ပိုင်းကျဒီအာယုံပြုတ်ထားတဲ့အတုပလောင်ကောင်ဘုံညာငြိမ်သွားလိမ့်မယ်ဥက္ကနမိတုံးကဒီလောင်ကောင်ဘုံကမငြိမ်ဘူးမျက်စိတွေမိတ်နေပဲဒီလောင်ကောင်ဘုံကလှုပ်ရှားနေတဲ့သဘောမျိုးဖြစ်နေတတ်သေးတယ်ဘာတမရီအမောက်ကောင်းသေးလို့မရင်ကျက်သေးလို့ပရိဘာကနမိတ်ထင်ပြီပရိဘာနမိတ်ကြတော့ဒီ ဒါကရှင်းကြက်လာတယ်တမာရီတွေရှင်းကြက်အားကောင်းလာတဲ့ကာကြသည်အာယုံပြုတ်ပြီးပွားနေတယ်အယုတ်လောင်းညငြိမ်သွားတယ်ငြိမ်သွားပြီးခါရီကြတဲ့ဒိန်းအောင်တွေပါနေနဲ့တွေ့တတ်တယ်အဲ့ဒီလင်းအောင်နဲ့ဆိုပုတ်ပြီးတော့ကြည့်လို့ကောင်းအဲ့ဒီခါကျခုနလိုပုတ်ပွားနေတဲ့ပုံစံမျိုးမတွေ့တော့ဘူးပြပြဖြိုးဖြိုးလောင်းကောင်းပုတ်ကြီးသွားတွေ့ပုတ်ပွားတဲ့ဟာမျိုးမဟုတ်တော့အဲ့လိုမျိုးဆိုပြိပါကနမိတ်လို့တုံးတယ်အလင်းနမိတ်နဲ့အတူပေါ့ဒီခန္ဓာကပြပြဖြိုးဖြိုးပုံစံမျိုးခုနပုတ်ပွားတဲ့ဟာမျိုးမတွေ့တော့ အဲ့ဒီခါကျရင်ဇန်တရားတွေကတော့ထုံးစံတိုင်းပေါ့ဗျာဒီဒီပုံမှာတင်အောင်ပေါ့နှလုံးသားမှာကြည်ရမှာပဲနှလုံးသားမှာကြည်ဇန်တရားတွေတလုံးချင်းဆင်ခြင်ပေါ့ပရမတလုံးချင်းဆင်ခြင်ရတယ်မြင်ပြီဆိုမှဒီအလောင်းကောင်ပုံနမိတ်ကိုပဲပြန်ကထားလိုက်အဲအဲ့ဒါကိုပရမဇန်ရတယ်လို့ခေါ်တာအဲ့ဒီလိုပရမဇန်နဲ့ဝိပဿနာကူးတဲ့အခါကျဘယ်လိုကူးလဲဒါလေးပြောအောင်မယ်ဝိပဿနာကူးတဲ့အခါကျတော့ ဒီဇန်တရားတွေကိုလည်းဝိပဿနာရှုနိုင်တယ်ကိုရှုမှတ်နေတယ်ပရမဇန်ဆိုပရမဇန်စိတ်စိတ်တိတ်တွေပေါ့ဒါရှုမှတ်နိုင်ဒါမှမဟုတ်ပရမဇန်နေဟိုခွာပရမဇန်နေထားလိုက်ပရမဇန်ဝင်စားတာရက်ရက်ပြီးတော့ဒီပရမဇန်အဲ့ဒီရဲ့ဇန်တရားတွေအမိရယုံနံတရားပေါ့ခန္ဓာကိုယ်ယုံနံတရားတွေနေစာဒုက္ခအနတ္တရှုနိုင်တယ်ခုနကိုရင်ငယ်လေးကအဲ့လိုရှုရင်းနဲ့သောတာပန်တရားအနာဂံဖြစ်တယ်အဲ့ဒီကရက်ပြီးဆက်ရှုနာရဟန္တာဖြစ်ဖို့ အဲ့ဒီမှာဦးစင်းကတူနဲ့အတူတပူရှာတဲ့ဦးစင်းကိုရင်ကိုရင်ကိုရင်နဲ့ခေါ်တော့ကိုရင်လေးပျောက်သွားတော့သူကလည်းစိုးရင်တော့ခေါ်တာပေါ့လေအဲ့မှာကိုရင်လေးကဘာစဉ်းစားလဲသူကလည်းဒီမှာအထက်မဲ့ယဟန္တာဖြစ်ဖို့အတွက်ဆက်အားထုတ်တယ်သူဘာစဉ်းစားလာလဲဆိုတော့ငါကိုရင်ဝိကရေရာဒီကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ခေါ်လို့ရင်မထူးပဲဘယ်တော့မှနေတဲ့ထုံးစံမရှိဘူး။တော့ငါရတ္တမေရတ္တဖို့နောက်မှကျင့်တော်မူ ဟိုရဟန်းခေါ်တာထုလိုက်ပါမှန်ပါဗျာရှိပါတယ်ရှင်ဗျာထက်ကိုရင်ဒီလာခဲ့ဆိုတော့သူကလွယ်လွယ်ကူပဲရဟန်းဒီသွားလိုက်ပါသွားပြီးမှရဟန်းနီးနာကြောင့်ရှင်ဗျာတပည့်တော်နောက်ခဏလက်ခဲ့ပါအောင်ဗျာဒီကပင့်တော့ဟိုရဟန်းကတော့သူ့ခုနကတပူတက်ဖို့ရအပင်တွေ့ပြီးထင်တာပေါ့ဟိုရောက်တော့လောက်မှန်ပါဗျာဒီမှာကြည့်ပါအောင်ရဟန်းလည်းအဲ့မှာရှုတယ်ဗျာသူကလည်းရှုနေကြရှိလို့ထင်တယ်ဒါပေမဲ့သူလည်း သောတော့ပထမဇန်ရပြီးတော့အနာဂံပြည့်တာနှစ်ပါးလုံးအဲတော့ဘယ်တရားပဲရှုရှုဘုန်းကြီးတို့တွေစနစ်တကျရှုတတ်ဖို့လိုပါတယ်နော်ရှုတတ်သွားရင်ဓမ္မညာဖွညာရနိုင်တာပဲပေါ့ဗျာဒါပေမဲ့ခုနရှုနီးလို့တယ်အခက်ခဲတွေဘာတွေကြုံတတ်တယ်ဘာတွေတွေ့တတ်တယ်နော်သင်္ချိုင်းတွေဘာတွေသွားရင်ဘယ်လိုတွေ့တတ်တယ်ဒါတွေလိုတယ်အဓိကတော့ တယောက်တည်းမသွားရင်အဖေါ်နဲ့သွားဒီဆရာနဲ့လှုပ်ပါလှုပ်ခြင်းဒါတွေလည်းဘုန်းကြီးထင်တယ်လှုပ်တဲ့နဲ့လှုပ်ထင်တယ်ဒါအခုလိုလဲလေးလာတဲ့နဲ့လို့ဘာဖြစ်လို့လဲဆိုတော့လူအလုံးကတေကြရတာပဲလေကိုယ်အရင်ကိုရှေ့သွားနဲ့နောက်သွားပဲရှိမှာ ကိုယ်အရင်တေသွားလို့တရားပြတယ်လေဒါကိုကိုရှုတတ်ဖို့ပဲနောက်ဖို့လို့ရှင်မရှုတာပဲနဲ့ကြောက်နေမှာဗျဒီယုံလောင်းကြီးကြီးမသွားရဲတာမကြည်ရဲတာဘုန်းကြီးတို့ဒီ သွားတဲ့အခါမှာဘာဖြစ်လဲဒီဆရာမတွေကြောင့်ပြဿနာမြေတန်မာလူတွေကဒီအယိုးကံရမကိုကြောက်တယ်ကို့မှာဒီယိုးမရှိတယ်လို့လည်းကြည်ထားညကြဒီယိုးပါတယ်ဆိုလည်းမနှဲပြောရတယ်မြင်အောင်ကြည်ထားမှညလွယ်တယ်လေနော်အယိုးစုကမ္မထာဒီထဲမှာတော့အကောင်းဆုံးမြင်ရတာတော့ဘုန်းကြီးရှုမှတ်လို့လွယ်တာအယိုးစုကပ္ပထံပို့လွယ်တင်ညာနေသွားတယ်နော်အယိုးစုကကြည်လိုက်စွဲနေတာနော် အဲ့ဒါကိုအရင်ဆုံးမြင်အောင်ကြည့်တာဆွဲအောင်ကြည့်တာခုနပရိပါပရိကာမနမိတ်ပိုင်းမှာမြင်အောင်ဆွဲအောင်ကြည့်တာဩကနမိတ်ဖြစ်လောက်ကြည့်တာအဲ့ဒါဆိုရင်တော့ရှုရတာလွယ်လိမ့်မယ်နော်အဲ့ဒီနေ့ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆုံးဆုံးပါတယ်အာတုဘတရားတော်တွေများကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်ဖြစ်ကြပါစေ။